မနေ့ကဟောကြားလာခဲ့တဲ့ဗုဒ္ဓဘာသာအခြေခံတရားတော်ကိုပဲဘုန်းကြီးဆက်ပြီးတော့ဟောကြားပေးမှာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာမိမိတို့ဗုဒ္ဓဘာသာဝင်တယောက်မှာဘယ်လိုအကြောင်းတရားတွေပြည့်စုံရမှာလဲဆိုတာကိုသိမထားကြဘူး သိမထားတဲ့အခါကျတော့တခြားဘာသာဝင်နဲ့တွေ့တဲ့အခါမှာမိမိရဲ့ဘာသာအကြောင်းကိုချေချေမြင့်မြင့်ရင်ဆိုင်ပြီး ပြောကြဖို့ဆိုတဲ့အခါကျတော့တွန့်ဆုံနေတတ်တယ်။ဒါကြောင့်ဗုဒ္ဓဘာသာဝင်တွေမှာအခြေခံအားဖြင့်ဘယ်လိုအကြောင်းတရားတွေပြည့်စုံနေရမလဲဆိုတာရဲရဲဝံ့ဝံ့ပြောရဲအောင်။ဒါကြောင့် နံပါတ်1အနေအားဖြင့်ဗုဒ္ဓဗုဒ္ဓဘာသာဗုဒ္ဓဘာသာဝင်ဆိုတာကိုကြီးပြောခဲ့ပြီနံပါတ်2အနေအားဖြင့်အဲ့ဒီဗုဒ္ဓဘာသာဝင်တယောက်အ ਨੇ ဆုံးပြည့်စုံရမယ်အချက်3ချက်အဲ့ဒီ3ချက်ကိုဘုန်းကြီးပြောနေတာအဲ့ဒီ3ချက်ထဲမှာနံပါတ်1ပြည့်စုံရမယ်အချက်ကဗာတီရမယ်တရဏဂုံတီရမယ် ရဏဂုံဆိုတာဘယ်နှပါးရှိတာလဲ၃ပါးရှိတယ်ဘုရားတရားတန်ခါယရဏ၃ပါးအဲ့ဒီဘုရားအားကိုးရာမူ၍ယုံကြည်စည်းကပ်တာဘုရားရှင်ဟောကြားထားတဲ့တရားတော်များကို အားကိုးရာမူ၍ယုံကြည်စည်းကပ်တာဘုရားရှင်ရဲ့တပိသားတန်ခါတော်များကိုအားကိုးရာမူ၍ယုံကြည်စည်းကပ် အဲ့လိုစိကပ်နေတဲ့ပုဂ္ဂိုလ်အမြဲစိကပ်နေတဲ့ပုဂ္ဂိုလ်ဟာတရဏဂုံတည်တဲ့ပုဂ္ဂိုလ်ပါတည်တဲ့ပုဂ္ဂိုလ်လေဟုတ်ပြီဒီတစ်ချက်ပြည့်စုံပြီနောက်နံပါတ်2ပြည့်စုံရမှာကဗာမြဲရမယ်ငါးပါးသီလဆိုတာအထူးဆောက်တည်ထားရမှာ မဟုတ်ဘူးဗုဒ္ဓဘာသာဝင်ဖြစ်တဲ့လူဝကြောင်ပုဂ္ဂိုလ်များအလေးအမြတ်ပြုပြီးတော့ဒီ ၅ပါးသီလမြဲရမှာမြဲအောင်စောင့်ထိန်ထားရမှာဒီတော့အဲ့ဒီ၅ပါးသီလမှာဘုန်းကြီး၃ပါးပြီးခဲ့ပြီပါဏိပါဒဝေရမဏိတိခပဒံသမာဓိယာမိလို့ဆောက်တည်တယ်သူ့အသက်ကိုတတ္တဝါ၏အသက်ကိုတတ်ခြင်းမှာရှောင်ကျင်ပါတယ်ဗုဒ္ဓဘာသာဝင် ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာတတ္တဝါရဲ့အသက်ကိုတတ်ခြင်းမှာမလုပ်ရမှာလေရှောင်ကျင်ရမယ်အဒိဏဒါနာ မပိုင်ဆိုင်တဲ့သူတစ်ပါးရဲ့ပစ္စည်းဥစ္စာတွေကို မတရားယူခြင်းမှမလုပ်ရမှာလဲရှောင်ကျဉ်ရမယ်။ဘာလေးမှမယူရအောင်။မတိပဲနဲ့ပိုင်ရှင်မတိပဲနဲ့ဘယ်ရာဝတ္ထုလေးမှမယူရအောင်။အခုကျောင်းသားဆိုရင်ခဲပြက်ကလေးတောင်မယူရအောင်။ပေဒံလေးတောင်မယူရအောင်။ဒါပိုင်ရှင်မတိပဲနဲ့ယူရင်အဲ့ဒီပုဂ္ဂိုလ်အာရိဏဒါနကခိုးယူတာဒီကံကျူးလွန်တာပဲ ပိုင်ရှင်မသိပဲနဲ့ယူရင်ဒါကျူးလွန်သွားမယ်အဲတော့အဲ့ဒီလိုအသေးဖွဲလေးကစားပြီးတော့မယူရဘူးဒါကိုရှောင်ကျင်ရမှာကာမေတုမိစ္ဆာစာရာဝေရမဏိတိခာပရံတမာတိယာမိမပိုင်ဆိုင်တဲ့ကာမဂုဏ်တို့၌ပြမကျူးလွန်ခြင်းမှာမလုပ်ရမယ်ရှောင်ကျင်ရမယ်အဲ့ဒီ၃ပါးဘုန်းကြီးတို့မနေ့ကဘုန်းကြီးဟောခဲ့ပြီးပြီ ဒီနေ့အဲ့ဒီ၅ပါးသီလထဲမှာနှစ်ပါးကြံသေးတယ်ပေါ့နော်အဲ့တော့နှစ်ပါးကမုဒ္ဒဝါဒဝေရမဏိတိခာပဒံတမာတိယာမိသူရာမေရာယဝေရမဏိတိခာပဒံတမာတိယာမိအဲ့ဒီနှစ်ပါးကြံတယ်ဒီတော့မုဒ္ဒဝါဒဝေရမဏိတိခာပဒံတမာတိယာမိဆိုတော့မဟုတ်မမှန်တဲ့စကားတွေပြောဆိုခြင်းမှာမလုပ်ရမှာလေရှောင်ကျင်ရမယ် မမှန်တဲ့စကားတွေမဟုတ်တဲ့စကားတွေအဲဒီလိုမဟုတ်မမှန်လှုပ်ကြံပြီးတော့ပြောတဲ့စကားတွေအဲဒီစကားမျိုးတွေမှာရှောင်ကျင်ရမယ်အဲဒီစကားကိုမရှောင်ကျင်လို့ရှိရင်အဲဒီပုဂ္ဂိုလ်ဟာမူသားစကားပြောတဲ့ပုဂ္ဂိုလ်ဟာဖြစ်လျာဘဝအတိုင်းဘဝအတိုင်းမှာစကားပြောတဲ့အခါစကားပြီးသလားမပြီးဘူးလားစကားမပြီးဘူး စကားတွေမပြီးတာလားဆိုတော့သွားတွေကရောညီရလားတချို့ပုံကိုယ်ကြီးကြည်ပါလားသွားတွေကဟိုနေရာထွက်ဒီနေရာထွက်နေသွားတွေကအထက်ကြီးတွေလိုက်ဖြစ်သွားတွေကကျိုးလို့ကျဲတယ်နဲ့အဲ့ဒီမှာကြည့်မကောင်းတာဟာရှေးအတိတ်ကသူမမှန်တဲ့စကားတွေပြောတာလားမပြောခဲ့တာလားအေးပြောခဲ့တာပြောခဲ့တဲ့အတွက်ကြောင့်မို့ခုဒီဘဝမှာစကားပြောတဲ့ခံမှလည်းပြပြတတ်တာမဖြစ်ဘူးတာနဲ့တာနဲ့မကွဲဘူး စကားပြောရင်လည်းမကွယ်ဘူးတနဲ့တာနဲ့ဟောနောက်ပြီးတော့သွားတွေကလည်းပဲတခါတည်းဟိုနေရာကထက်ဒီနေရာကထက်ဟိုနေရာကထူးထူးထောင်းထောင်းဒီနေရာကကျိုးတို့ကျဲတဲ့နဲ့အဲ့မှာဖြစ်သွားတွေလည်းမညီဘူးတဲ့အဲသူ့ပါဇက်ဟလိုက်ပြီဆိုရင်ပါဇက်တဲကထွက်လာတဲ့အနံ့ငံမှုေးတာလားနန်းတာလားအဲ့ဒါမှုသားပြောတဲ့ပုဂ္ဂိုလ်ကြီးအဲ့ဒီမူသားပြောတဲ့ပုဂ္ဂိုလ်ရဲ့ပါဇက်ဟာအဲ့ဒီလိုပဲနန်းနေ အရေးဆင်းတွေကလည်းစိုးစိုးပြည့်ပြည့်မရှိဘူးတဲ့6တိ6ကံအဲ့ဒီလိုတဲ့သူ့ရဲ့အိန္ဒြေတွေကလည်းပဲမတည်ကြည်ဘူးတဲ့နောက်ပြီးပြောဆိုတဲ့စကားတွေကလည်းပဲကြမ်းထမ်းတယ်အပြောဆိုတွေကလည်းကြမ်းအနေထိုင်တွေကလည်းကြမ်းပေါ့အဲ့ဒီလိုပုဂ္ဂိုလ်တဲ့စိတ်ကလည်းပဲမတည်ကြည်ဘူးတဲ့ဒါမှုသားပြောတဲ့ပုဂ္ဂိုလ်တွေရနိုင်တဲ့မကောင်းကျိုးတွေအဲ့ဒါလေးကိုဘုန်းကြီးတို့ ရွေးချင်းဆရာတော်ဘုရားကြီးကဟောကြားထားတယ်ဒါလေးကိုဆိုကြည့်အောင်နော်မူတာစကမူတာစကပြောဆိုညာမူပြောဆိုညာမူစကားမပီစကားမပီသွားမညီတိသွားမညီတိပုံညီပါဇက်ပုံညီပါဇက်၆ကတ်ကိုရေ၆ကတ်ကိုရေဣန္ဒြေနောက် ပုံယွင်ဖောက်၏မရောက်ဩဇာနှုတ်လျာကြံထောလျက်ဘောလောလီစိတ်မတီးသည်ရှောင်းကျင်အပြန်အကျိုးသည်မူတာစကားမူတာ ပြောဆိုညာမူစကားမပီသွားမညီတီပုံညီပါဇက်6ကကိုရေဣန္ဒြေနောက်ပုံယွင်းဖောက်ဤမရောက်ဩဇာ နှုတ်လျာကြံထောလျက်ဘောလောလီစိတ်မတည်သည်ရှောင်းကျင်အပြန်အကျိုးသည်အေမူသားစကားပြောတတ်တဲ့ပုဂ္ဂိုလ်ဟာတဲ့ရလာပြီအဲ့ဒီပုဂ္ဂိုလ်မူသားစကားပြောနေတဲ့ပုဂ္ဂိုလ်ဆိုရင် ဖြစ်လာတဲ့ဘဝမှာစကားပိပိတတ္တ မပြောတတ်ဘူးစကားတွေတာနဲ့တနဲ့မကွဲဘူးအဲ့ဒီမှာမပိမတဖြစ်နေတတ်တယ်တဲ့သွားတွေကလည်းပဲမငြိမညော့ဖြစ်နေတတ်တယ်သွားတွေကလည်းပဲကြည့်လို့သူများသွားလေးတွေကြည့်လိုက်ရင်စီးနေတာပဲပလေလုံးလေးကဲ့သို့ကိုသွားပြန်ကြည့်လိုက်ရင်သွားတွေကဟိုနေရာကထိုးလို့ထောင်းတော့ဒီနေရာကထိုးလို့ထောင်းတော့တစ်ချောင်းနဲ့ထွက်ရမယ့်နေရာနှစ်ချောင်းသုံးချောင်းထွက်ဟိုနေရာကထက်ဒီနေရာကထွက်နေဖြစ်နေတယ်အဲ့ဒီမှာသွားတွေမငြိမညွတ်ဖြစ်နေတတ်တယ်တဲ့ အဲ့ဒါဘာပြောခဲ့လို့လဲမှုသားပြောခဲ့လို့မဟုတ်မမှန်တဲ့စကားတွေပြောခဲ့လို့နောက်သူ့ရဲ့အာခွင်းကလည်းပဲစကားပြောလိုက်ပြီဆိုရင်သူ့အာခွင်းကထွက်လာတဲ့အနတ်ကမှုေးသလားနန်းသလားေးခရွင်းကလည်းပဲအင်မတန်မှ ပုတ်ညီတဲ့အနံ့နေနန်းနေတဲ့နောက်သူ့ရဲ့ကိုယ်ရည်အဆင်းကလည်းပဲအသားရည်တွေကခြောက်ကတ်တယ် ဒါရင်လားဆိုတော့ဟောမျက်စိနာစတဲ့အိန္ဒြေများကလည်းပဲမတည်ငြိမ်ဘူးအိန္ဒြေမရဘူးပေါ့သူနေတာမျက်စိကြည်တာကလည်းဒီတိုင်းပဲအိန္ဒြေရှိရှိသိက္ခာရှိရှိမဟုတ်ဘူးအဲ့ဒီမှာသူ့ရဲ့အမှုရအနေထိုင်နေတာအိန္ဒြေမရဘူးနောက်သူ့ရဲ့ပုံဟံကလည်းပဲကြည်လိုက်ရင်အဲ့ဒီမှာအချိုးကျကျလှက်လှက်ပပမဖြစ်ဘူးတဲ့နောက်ဒါရင်လားဆိုတော့ သူတစ်ပါးပေါ်မှာမိမိပြောသမျှစကားတွေမအောင်ညာဘူးကိုပြောလိုက်တယ်ဆိုရင်ဘာမှဘသူကမှနားထောင်တဲ့ပုဂ္ဂိုလ်မရှိဘူးလက်ခံတဲ့ပုဂ္ဂိုလ်မရှိဘူးယုံကြည်တဲ့ပုဂ္ဂိုလ်မရှိဘူးကိုဩဇာတည်သလားမတည်ဘူးလားဟေးမှုသားစကားတွေတော်တော်သုံးခဲ့တဲ့ပုဂ္ဂိုလ်ရဲ့ဩဇာအာဏာတဲ့မရှိဘူးတဲ့အပြောဆိုတွေကြတော့ရောဆိုတော့ဟောနှုတ်ကပြောတာဆိုတာကလည်းထွန်လောကန့်လန့်ကြံကြံထားထား အဲ့လိုစကားမျိုးတွေထွက်တတ်တယ်တဲ့ဒါရင်လားဆိုတော့စိတ်တွေကလည်းပဲမတည်ကြည်ပဲနဲ့လျှက်ပေါ်လွတ်လီပြီးတော့နေတတ်တယ်ဒါဟာမှုသားစကားပြောတဲ့ပုံကိုယ်တွေပေါ့အဲ့လိုမှုသားစကားပြောတဲ့ပုံကိုယ်တွေမှာအဲ့ဒီမကောင်းကျိုးတွေရတကယ်လို့မှုသားစကားပြောဆိုခြင်းမှာရှောင်ပြီဆိုရင်အဲ့ဒီရဲ့အပြန်အကျိုးပေါ့စကားမပိမတမဟုတ်တော့ဘူးစကားလေးကလည်းပိပိတတဖြစ်တယ် သွားတွေကြည့်လိုက်ပြန်တော့လေသွားလေးတွေကပလဲလုံးလေးတွေစီးလို့မူသားစကားပြောဆိုခြင်းမှာရှောင်ကျင်တဲ့ပုံကိုယ်တွေဟာသွားလေးတွေကလည်းညှိတကယ်လို့ဒီစကားပြောလိုက်ပြီဆိုရင်ပါဆက်ကလေးဟလိုက်တာနဲ့ခရွဲနဲ့ကအနတ်ကမှွေးကြိုင်ပြီးတော့ထွက်နေတယ်ဒါနဲ့ဆက်ပြီးတော့ခွန်ကြီးတို့မြတ်စွာဘုရားလက်ထက်ကအဲ့ဒီမှာမြတ်စွာဘုရားလက်ထက်ကပတိနရီကောသလမင်းကြီးရှိတယ်အဲ့ဒီပတိနရီကောသလမင်းကြီးဟာ အမျိုးသမီးတယောက်ရဲ့ရုပ်ရည်အစဉ်အင်မတန်မှတင့်တယ်တဲ့အခါကဏ္ဍကြတော့သူ့ရဲ့ခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်ကသာသနာတော်ဘောင်ဝင်ရောက်ပြီးတော့ယဟန်ပြုသွားတယ်။ယဟန်ပြုသွားတဲ့အခါကဏ္ဍကြတော့သူ့မှာအုတ်ထင်းဆောက်ရှောက်မဲ့ခင်မုန်းလင်းယောက်ျားမရှိဘူး။ရုပ်ရည်အစဉ်အင်မတန်မှတင့်တယ်လှပ်ပါတဲ့အတွက်ကြောင့်ဘယင်ကနေပြီးတော့သူ့ရဲ့မောင်မမိတ္တန်ချွေရန်ဖြစ်နေခောက်ယူထားတယ်။တနေ့သောအခါကဏ္ဍကြတော့ဘယင်ကြီးကကြာပန်းနေကြာပန်းနေမြောင်များစွာလာပြီးတော့ဆက်တာတာနဲ့သူ့ရဲ့ မိဖုရားတွေရောမောင်မမိတ်တာအချွေရန်တွေကိုရောကြာပန်းနှစ်ခိုင်စီနှစ်ခိုင်စီလက်ပတ်ပြီးတော့ပေးခိုင်းတယ်ကြာပန်းဘယ်နှခိုင်စီလဲအဲ့ဒီမှာကြာပန်းနှစ်ခိုင်စီပေးတဲ့အခါကျတော့အဲ့ဒီအမျိုးသမီးအဲ့ဒီမောင်မမိတ်တာအချွေရန်ပေါ့အဲ့ဒီအမျိုးသမီးလက်ထဲကိုကြာပန်းလေးနှစ်ခိုင်ရတဲ့အခါကျတော့အမျိုးသမီးကဝမ်းမြောက်ဝမ်းသာဖြစ်ပြီးတော့ရေတယ်ဝမ်းသာပြီးတော့ပီတိတွေဖြစ်ဟော ငါတို့ရဲ့အရှင်သခင်ဘုရင်မြတ်မြတ်ကြီးကငါတို့လည်းမေ့မထားဘူးဆိုပြီးတော့လေအဲ့ဒီမှာကြာပန်းနှခံရတဲ့အတွက်ဝမ်းမြောက်ဝမ်းသာနဲ့ရဲတယ်အဲ့ဒီမှာကြာပန်းလေးတွေရလာတဲ့ကြာပန်းကိုတခါလဲနှစ်နှစ်ချာချိုက်နဲ့တခါလဲနှာခေါင်းနဲ့ကပ်ပြီးရှူလိုက်ရှူလိုက်တဲ့အခါကျတော့ကြာပန်းရဲ့ရဏလေးမှုေးလိုက်အဲ့ဒီမှာကြာပန်းရဏလေးရဲ့အမွှေးနဲ့လေးရတော့တခါလဲချုံးပွဲချပြီးငိုတာအဲ့ဒီမှာချုံးပွဲချပြီးငိုတဲ့အခါကျတော့မှဘယင်ကစိုးစိုးကတော့ရည်တယ် အခုချက်ချင်းပဲငိုလိုက်တယ်ဆိုတော့သူဟာရည်လိုက်ငိုလိုက်နေနှမျိုးဖြစ်နေပြီရှေ့တော့ခေါ်ရဲ့ဆိုပြီးတော့ခေါ်ပြီးတော့ဘယ်လိုအကြောင်းကြောင့်ငိုတာလဲဘယ်လိုအကြောင်းကြောင့်ရည်တာလဲဆိုတော့အဲ့ဒီမှာအဲ့ဒီအမျိုးသမီးကဘာပြောလဲဆိုတော့ရှင်မင်းကြီးကမိမိတို့ပုံမှန်လဲတတိတရအနေအားဖြင့်ကြာပန်းနေပေးတဲ့အတွက်ကြောင့်ဝမ်းမြောက်လုံးလို့ဝမ်းတာမီဝမ်းတာလုံးလို့ရည်မိပါလေဒါပေမဲ့အဲ့ဒီကြာပန်းကိုသူနန်းရှူလိုက်တဲ့အခါကျတော့ အဲ့ဒီကြာပန်းအနှံ့လေးရလိုက်တယ်ဆိုတာနဲ့ပဲသူ့ရဲ့ခင်မောဟောင်းဖြစ်တဲ့ပုဂ္ဂိုလ်ကိုသူတတိယလို့ငိုပါတယ်ဆိုတော့နေပါအောင်ဒီကြာပန်းရနှံ့မွေးတာနဲ့တင့်ခင်မောနဲ့ပါဆိုင်လေဆိုတော့ကျွန်ုပ်ရဲ့ခင်မောဟောင်းဟာတဲ့ပါဇက်အခရင်ဟလိုက်တာနဲ့တပြိုင်တည်းကြာပန်းအနှံ့မွေးကြိုင်နေတာပဲသူ့ရဲ့ခင်မောဟာကြာပန်းအနှံ့မွေးကြိုင်နေတာပဲဆိုတော့ဒီလိုဆိုရင်ကောင်းပြီတင့်ခင်မောပဲမှာရှိတယ်ကျွန်ုပ်ရဲ့ခင်မောဟောင်းဟာသာသနာတော်ဝင်ရောက်ပြီးတော့ရဟန်းပြုနေပါပြီ ကောင်းပြီဒီလိုဆိုရင်ငါစုံစမ်းမယ်ဆိုပြီးတော့အဲ့ဒီမှာကောသလမင်းကြီးကမြတ်စွာဘုရားနှင့်တကွတန်ဃာတော်များကိုနန်းတော်ပင့်ပြီးဆွမ်းညာဆက်ကပ်တယ်နန်းတော်ပင့်ပြီးဆွမ်းညာဆက်ကပ်လူတန်းတဲ့အခါကျတော့အဲ့ဒီမှာဒီမောင်မမိတ္တအမျိုးသမီးလေးကိုပသိန္တိကောသလမင်းကြီးက ခေါ်ပြီးတော့မေးတယ်တင့်ရဲ့ခင်မွန်းဟာဘယ်ကိုတော်လဲမေးတယ်တင့်ရဲ့ခင်မွန်းလောင်းဟောင်းဟာဘယ်ကိုတော်လဲဆိုတော့ဘယ်ကိုတော်ဘယ်ကိုတော်ပါဆိုတာပြောလိုက်တော့အဲ့ဒါနဲ့ ရင်ကြီးကနေပြီးတော့မြတ်စွာဘုရားနန်းစွမ်းမြဖုံးပေးပြီးပြီဆိုတဲ့အခါကျတော့မြတ်စွာဘုရားနန်းသွားလျှောက်ပြီးတော့မြတ်စွာဘုရားမြတ်စွာဘုရားနဲ့တကွာအခြားအခြားသံဃာတော်များပြန်ပြီးတော့ကြွတော်မူလို့ရပါပြီဘုရားကြွတော်မူနိုင်ပါပြီဒီတန်ဃာတပါးကိုတော့ဖြင့်တပည့်တော်အိမ်တပည့်တော်ရဲ့နန်းတော်အတွင်းမှာအနုမောဒနာတရားချီးမြှင့်ဖို့ခြံပေးတော်မူပါဗျာသူသိကျင်လို့စုံစမ်းတယ် အဲ့ဒီမှာနန်းတော်အတွင်းမှာအနံ့အသက်အမွှေးကြိုင်ကိုလည်းများအကုန်လုံးကိုရှောင်ကျဉ်ထားတယ်အကုန်သိမ်းဆဲထားတယ်ဒီထဲမှာမွှေးတာကြိုင်တာကိုလည်းများဘာမှမရှိစေရအဲ့ဒီနန်းတော်အတွင်းမှာခမ်းမကြီးအတွင်းမှာတခါတဲ့အမွှေးကြိုင်တွေလုံးဝရှောင်ကျဉ်ပြီးတော့အဲ့ဒီမှာအဲ့ဒီမထေတပါးတဲ့ကြံတဲ့ခါကျတော့မှပလင်မောပင့်ပင့်ပြီးတော့တရားဟောတယ်အဲ့ဒီမှာတရားဟောဖို့အတွက်အဲ့ဒီမထေအာကရွန်းလေးဖွင့်လိုက်တာနဲ့တပြိုင်တည်းနန်းတော်ကြီးတစ်ခုလုံးကြာပန်းနဲ့နေတင့်သွားတယ်။အော်ဟုတ်ပါလား ဒါနဲ့မြတ်စွာဘုရားကိုပသိနေတိကောသလမင်းကြီးကလျှောက်တယ်မြတ်စွာဘုရားဒီယဟန်တော်မှာဘာကြောင့်ဒီလိုကြာပန်းရနာသင်ရတာလဲလို့ဆိုတော့အဲ့ဒီမှာဒကာတော်မင်းကြီးတဲ့သူဟာတခုသောဘဝတရားနာတဲ့အခါကာလမှာတရားပွဲပြီးဆုံးလို့ကုသိုလ်ကောင်းမှုရဲ့အဖို့အဆုတွေကို အမျှဝေတဲ့အခါတနည်းသူတော်ဘာတွေကုသိုလ်ကောင်းမှု ပြုပြီးတော့အမျှဝေတဲ့အခါသူဟာဝမ်းမြောက်ဝမ်းသာ သာတို့ကိုကြဲကြဲကြီးအာရပါရခေါ်ခဲ့တယ်တဲ့ဒါကြောင့်သူ့ရဲ့အာခွင်းကကြာပန်းရလန်တင်းပြီးတော့မှုပြန်နေတာတရားပြီးဆုံးတဲ့အခါအမြဝေတဲ့အခါသာဓုခေါ်တာတူတူလေးလားကြဲကြဲကြီးလားစိတ်ပါလက်ပါလားမပတပါလားအဲ့ဒီလိုစိတ်ပါလက်ပါကိုသာဓုကိုဝမ်းမြောက်ဝမ်းသာခေါ်လိုက်တဲ့အတွက်ကြောင့်မို့လေပဲသူ့ရဲ့အာခွင်းကကြာပန်းရလန်တင်းတယ် နောက်သူဟာမှုသားစကားလုံးဝရှောင်ကျင်ခဲ့တယ်ဘယ်ပုဂ္ဂိုလ်ကမှမှုသားမပြောဆိုခဲ့ဘူးတဲ့အဲ့လိုမှုသားစကားမပြောဆိုပဲရှောင်ကျင်ခဲ့တဲ့အတွက်ကြောင့်သူ့ရဲ့အာခရွင်းဟာကြာပန်းရနံတင်းတယ်ဘာအပြောရှောင်ကျင်လို့လဲေးမဟုတ်မမှန်တဲ့စကားပြောဆိုခြင်းမှာရှောင်ကျင်လို့အဲလိုရှောင်ကျင်တဲ့အတွက်ကြောင့်သူ့ရဲ့အာခရင်ကပါဏတ်နေတင်းနေတယ်။ဂျာမန်ယနာနေတင်းနေတယ်။အခုဘုန်းကြီးတို့ ယောဂီများစကားပြောရင်ရှေ့ရလူပါတခါလက်ကိုရက်တောင်တပေါ်ခတ်နေရမယ်ထင်တယ်ကိုနန်းကပြောရင်ရက်တောင်ခတ်လို့ခတ်နေရမယ်ထင်တယ်အကရွင်းကမွေးလို့လားနန်းလို့လားအနာမကပါနဲ့ဝေးဝေးကပြောပါစို့တက္ကတရားမှာဝေးဝေးကပြောတက္ကတရားမှာဘုန်းကြီးတို့တရားအခုလျှောက်တယ်ဘုန်းကြီးတို့ကိုယ်တိုင်လည်းပဲတတိထားတယ်ကိုယ့်ဟာကိုယ်လည်းအမြဲတမ်းတန်ရှင်းရတယ်အကရွင်းကိုအမြဲတမ်းတန်ရှင်းပေးရတယ် အေးဘုန်းကြီးတို့ယောဂီများလည်းတန်ရှင်းဖို့လိုအပ်တယ်တက္ကတယံတရားရှောင်ရဘုန်းကြီးတောင်တစ်ခါလဲနောက်ကတ်တာအခရင်းကဘာဖြစ်လို့လဲအဲ့ဒါသတိရှိဒါကြောင့်မို့ကိုယ့်ဟာကိုယ်လည်းပဲကိုယ့်အခရင်းကိုလည်းပဲကိုယ့်ဟာကိုယ်တန်ရှင်းမှာအဲ့တော့တန်ရှင်းရေးကိုလည်းအရေးကြီးပါလေဒါဘုန်းကြီးတို့ဒီမှာလိညာပြီးတော့မဟုတ်မမှန်တဲ့စကားမပြောဆိုဘူးဆိုရင်အခရင်းကကြာပန်းရနာတင်းတယ် တကယ်လို့မဟုတ်မမှန်တဲ့စကားတွေပြောဆိုမိပြီဆိုရင်အဲ့ဒီပြောဆိုခဲ့တဲ့ပုဂ္ဂိုလ်မှာကောင်းကျိုးတွေရမှာလားဆိုးကျိုးတွေရမှာလားအေးဒါနဲ့စပြီးတော့မဟုတ်မမှန်လိန်ညာပြီးတော့ပြောဆိုပြီးကျိန်စာကိုကိုကိုကျိန်စာတွေဆိုခဲ့တဲ့အတွက်ကြောင့်ကျိန်စာတင့်ပြီးတော့ဝိမာနိကပိဋ္ဌာမျိုးမှာသွားပြီးတော့ဖြစ်ရတဲ့အမျိုးသမီးတစုရဲ့အကြောင်းလေးကိုဘုန်းကြီးဒီကနေ့တာရကလေးတခုပြောပြရင်းတယ် ကန္တဗမြတ်စွာဘုရားလက်ထက်ကဘယ်ဘုရားလက်ထက်ကလဲကန္တဗမြတ်စွာဘုရားလက်ထက်တို့ဆိုတာကတက်တန်းဟာ2000တန်းမှရှိတယ်တက်တန်းဘယ်နှ000တန်းလဲ2000တန်းမှာကန္တဗမြတ်စွာဘုရားပွင့်တာအသက်ရှည်သလားတိုးသလားအင်မတန်ရှည်တယ်အဲ့ဒီတန်းမှာပွင့်အဲ့ဒီမြတ်စွာဘုရားလက်ထက်ကလက်ထက်မှာကိမိလာပြည်ဆိုတဲ့ရှိတယ်အဲ့ဒီကိမိလာပြည်သားဥပတ္တကာ ဥပဒကတူဟာသောတပတ္တိမညာပူညာရရသောတပန်ဥပဒကဖြစ်တယ်အဲ့ဒီမှာသောတပန်အရိယာဥပဒကဖြစ်တော့သူဟာဘုရားတရားတန်ခါယရဏသုံးပါးနဲ့ကင်းကွာလို့ရရလားကင်းကွာလို့မရဘူးယရဏသုံးပါးနဲ့ကင်းကွာပြီးတော့ကိုမနစ်နိုင်ဘူးအခုဘုန်းကြီးတို့ဒီမှာတကယ်တရားအားထုတ်တဲ့ပုဂ္ဂိုလ်ကြီးဒီမှာလေဒီတိုင်းပဲလေတရားအားထုတ်လို့ကိုယ်တိုင်ပဲတရားသဘောလေးတွေကိုယ်တိုင်တွေ့သွားပြီတရားသဘောလေးတွေကိုယ်တိုင်ကို ဉာဏ်နဲ့သိသွားတဲ့ပုဂ္ဂိုလ်ဟာဒီတရားနဲ့กินလို့ရသေးရဲ့လားမရတော့ရိတ်တာကိုလာလာပြီးတော့ခဏခဏတရားတွေမဝင်ရဘူးလားအိမ်မှာနေလို့ကိုမရတရားရိတ်တာပဲသွားပြီးတော့တရားပဲအထုတ်နေကျင်တာအခုလည်းပဲဒီဥပဒ္ဒကာသောတာပန်ဥပဒ္ဒကာဖြစ်တော့အရိယာဥပဒ္ဒကာဖြစ်တော့တရားနဲ့ကင်းကွာပြီးတော့မနေနိုင်သူ့ရဲ့အချွေရံကလည်းပဲ900ရှိတယ်အချွေရံဘယ်နှရာရှိလဲဥပဒ္ဒကာအချွေရံ900ရှိတယ် အဲ့ဒီအချွေရံနေနဲ့စူပေါင်းပြီးတော့အဲ့ဒီမှာကုသိုလ်ရေးတွေပဲလုပ်ပြုတ်လုပ်ပြီးတော့နေတယ်ရရေးရရွေးရွာရေးလည်းပဲလုပ်တယ်လူမှုရေးအသင်းဖွဲ့တွေမှလည်းပဲဆောင်ရွက်တယ်ဘာသာရေးအသင်းဖွဲ့တွေမှလည်းပဲရှေ့တန်းကဥဆောင်ပြီးတော့လုပ်တယ်ကျောင်းနေဆောက်တယ်ဘုရားတွေတဲတယ်ဇယတ်တွေဆောက်တယ်လမ်းနေခင်းတယ်တရားတွေထိုးတယ်အားလုံးပေါ့ဘာသာရေးသာသနာရေးကိစ္စတွေရောလူမှုရေးကိစ္စတွေရောအဲ့ဒီမှာသူကဥဆောင်ပြီးဆောင်ရွက်တဲ့ကသူ့ရဲ့ အချွေရန်ဖြစ်တဲ့ဥပဒက900ကလည်းပဲသူ့ရဲ့အကူအညီဖြစ်နေဆောင်ရွက်ကြတယ်။အဲဒီမှာသူတို့ရဲ့ဇနီးမယားများကလည်းပဲဒီခင်မွန်းလျောက်ကြားများရဲ့ပါရမီကိုဖြည့်တဲ့အနေအားဖြင့်အကူအညီနေအားဖြင့်ခင်မွန်းလျောက်ကြားတွေရှေ့တန်းကနေပြီးတော့ကုသိုလ်ကောင်းမှုတွေပြုနိုင်အောင်နောက်ကပါရမီဖြည့်တယ်။စိတ်ပါလက်ပါနဲ့ဝိုင်းဝန်းပြီးတော့ကူညီတယ်။အဲဒီမှာဒါနကောင်းမှုတွေလည်းပြုတယ်၊သီလတွေလည်းစောင့်တယ်။သူတို့လည်းပဲအခမ်းအားလျော်စွာ မိမိတို့ရဲ့ခင်မွန်းလင်ယောက်ျားများနဲ့အတူရံပါရံကာအနေအားဖြင့်တရားတွေလည်းနာကြားကြတယ်အဲ့ဒီလိုပေါ့အဲ့ဒီလိုနာကြားပြီးတော့အုပ်စုလိုက်ဒီကခင်မွန်းလင်ယောက်ျားတွေကကြောင်းတော်သွားပြီးတရားတွေနာနေကြမနဲ့စောစောကသွားကြဇနီးဖြစ်တဲ့ပုဂ္ဂိုလ်တွေကလည်းပဲယဟန်တန်ဃာတော်များကိုလည်းပဲဘုရားမှုရှိတဲ့တန်ဃာတော်များကိုလည်းပဲကတ်မဲအဲမိမိတို့ရဲ့ဒီခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်တွေနဲ့မိမိတို့လည်းပဲသုံးဆောင်ရအောင်တခါလဲ ချက်ပြုတ်ပြီးတော့မှဆွမ်းအုပ်တွေနဲ့အတူတူကြောင်းသွားကြအဲလိုအုပ်စုလိုက်ပွဲပြီးကြောင်းသွားကြအကြောင်းကပြန်လာကြတရားနာပြီးတော့ပြန်လာကြအမျိုးသားတွေဖြစ်တဲ့ပုဂ္ဂိုလ်တွေကတော့ကြောင်းမှာပဲအေးအေးကြနောက်ရက်မနေ့ကျမှပြန်လာကြဆိုတော့တနေ့တော့ခါတေတောက်ကျူးဖြစ်တဲ့ပုဂ္ဂိုလ်တွေသေတော့ကျူးတဲ့ပုဂ္ဂိုလ်ကြီးဆိုတာအယက်သေးစာတောက်စားတဲ့ပုဂ္ဂိုလ်ကြီးပြောတာအဲ့ဒီအယက်သေးစာတောက်စားတဲ့ပုဂ္ဂိုလ်ပုစုတစုပေါ့၃ယောက်ပုစုလေးတစုကအဲ့ဒီ အမျိုးသမီး900ဒီလိုပဲကျောင်းတော်ကနေပြီးတော့တရားနာပြီးပြန်လာကြအုပ်စုလိုက်ဖွဲ့ပြီးပြန်လာကြအဲ့ဒီမှာမြင်ရတဲ့ခက်ကလာကြတော့အမျိုးသမီးတွေပုံမှာတတ်မဲ့တဲ့စိတ်တွေဖြစ်တယ်အဲ့ဒီမှာတေတောက်ကျူးတွေကတတ်မဲ့တဲ့စိတ်တွေဖြစ်တဲ့ခက်ကလာကြတော့တယောက်နဲ့တယောက်လောင်းကြီးထိုက်ဘယ်နဲ့လဲအဲ့ဒီအမျိုးသမီးတွေပုံမှာမိမိတို့သူတို့ရဲ့သီလပြည့်အောင်တို့ဖြစ်နိုင်တဲ့ပုံကိုဆိုရင်ဘယ်လောက်ပေးမယ် အေးဖြစ်နိုင်တဲ့ပုဂ္ဂိုလ်ရင်ဘယ်လောက်ပေးမယ်ဘသူဖြစ်နိုင်တယ်ငါဖြစ်နိုင်တယ်ငါဒီမျိုးသမီးကိုငါငါဘက်ပါအောင်ငါပြောနိုင်တယ်ပေါ့အဲ့ဒီမှာအလောင်းအစာလောင်းကြီးထပ်ပြီးတော့အဲ့ဒီအမျိုးသမီးတွေရဲ့တီလကိုချင်းတီလတွေပျက်စီးအောင်ဖြက်စီးမယ်ဆိုပြီးတော့လောင်းကြီးထပ်ပြီးတော့ဆောင်ရွက်ကြအဲ့ဒီမှာခေါင်းဆောင်ဥပဒကကြီးရဲ့အမျိုးသမီးဟာဟိုကအပြောကောင်းအလိမ့်အပတ်ကောင်းအညာဖြန်းကောင်းတဲ့အဲ့ဒီတေးတော်ကျူးရဲ့အပြောဆိုတွေအားလုံး ယုံကြည်ပြီးတော့သူ့ရဲ့စကားတွေကိုနဝင်ချုံမိသွားအဲ့ဒါနဲ့ပဲအဲ့ဒီဥပဒကခေါင်းဆောင်ဥပဒကရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာဒီတေတောင်ကျိုးရဲ့ဖြာယောင်တွေးဆောင်မှုပါသွားပြီးတော့သူ့ရဲ့အဖြစ်အစည်းခံရတယ်အဲ့ဒီမှာသူနဲ့ကျူးကျူးလွန်လွန်ဖြစ်သွားအဲ့ဒီအကြောင်းအရာကိုဟိုအမျိုးသမီး900ဥပဒကရဲ့ဇနီးဖြစ်တဲ့မျိုးသမီး900သိတယ် တဏှိသောခါကာလကြသိပေမဲ့သူတို့မပြောအဲ့မှာတဏှိသောခါကာလကြတော့လောင်ကြီးထက်ကြတာဆိုတော့ရှုံးတဲ့ပုဂ္ဂိုလ်ဟာသူယုံရတာဆိုတော့ပြောတာအဲ့ဒီမှာပြောလာတဲ့ခါကာလကြတော့ဘုသူစီကြားသွားလဲဆိုတော့အဲ့ဒီဥပဒကဤနာရောက်သွားတယ်ဥပဒကဤနာရောက်သွားတဲ့ခါကာလကြတော့အဲ့ဒီမှာဥပဒကဤကသူ့ရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကို သူခေါ်တယ်ဇနီးဖြစ်တဲ့ပုဂ္ဂိုလ်ကိုသူခေါ်ပြီးတော့သင်ဟာ အဲ့ဒီတေတော့ကျိုးဖြစ်တဲ့ယောက်ျားနဲ့တင့်ဖောက်ပြားတယ်ဆိုတာဟုတ်သလားမဟုတ်ဘူးလားမှန်မှန်ကန်ကန်ပြောပါအဲ့ဒီမှာဇနီးဖြစ်တဲ့ပုဂ္ဂိုလ်ကမဟုတ်ပါဘူးတကယ်တော့ဖြင့်ခဏတာအတွေ့နဲ့ตาရသွားတာตาရပြီးတော့ဟောက်ပြန်သွားတာကျွလွန်ခံလိုက်ရတယ်တကယ်တမ်းစဉ်းစားမယ်ဆိုရင်အဲ့ဒီလိုတေတော့ကျိုးနဲ့ယူမိရင်ကိုမှားတော့မှာပေါ့ဒုက္ခတွေရောက်တော့မှာပေါ့အဲ့ဒီမှာကိုကိုကိုလေးကိုမှန်မှန်လေးသိတယ်ငါမှားသွားပြီဆိုတာသိတယ် ဒါပေမဲ့လို့ကိုယ့်ရဲ့ခင်မွန်းလျောက်ကြကိုဒီအမှန်ပြောဖို့ကြတော့ခက်သွားကိုယ့်ပေါ်မှာအချစ်ပေါ့သွားမှာကိုစိုးရိမ်အဲ့လိုအချစ်ပေါ့သွားမှာစိုးရိမ်တဲ့အတွက်ကြောင့်မို့ तू ဟာဘယ်နည်းနဲ့မှမဖောက်ပြခဲ့ဘူးပါဘူးအဲ့တော့မောင်ကလွဲပြီးအခြားသောမျိုးသားတွေရဲ့ဆိုရင် तू ဟာဘသူနဲ့မှမပေါက်ပြခဲ့ဘူးပါဘူးစသည်ဖြင့်ညင်းတယ်ကိုကလည်းအတိအကျသိတာအတိအကျသိတယ်ဆိုတာကဟိုကလောင်းကြီးထက်ရတာဆိုတော့ရှုံးသွားတဲ့ပုဂ္ဂိုလ်ကပြောဆိုတာဆိုတော့အဲ့ဒီမှာသိ အဲ့လိုသိသွားတဲ့အတွက်ကြောင့်ဟိုကမယုံဘူးမယုံတဲ့အတွက်ကြောင့်မို့ဟုတ်သေးပါဘူးမင်းပြောစမ်းပါငါကြားထားတာကငါဒီလိုလိုသိထားတယ်ဒီလိုလိုပြောထားတယ်ဆိုတော့အဲ့ဒီကြတော့မှသူဟာသူ့ရဲ့ခင်မွန်းဖြစ်တဲ့ပုဂ္ဂိုလ်ယုံကြည်အောင်ဆိုတဲ့အနေအချင်းအမောင်ကျမဘယ်ယောက်ျားနဲ့မှမဖောက်ပြန်ခဲ့ပါဘူးတကယ်လို့သာကျမရှင်းကလွဲပြီးအခြားသောပုဂ္ဂိုလ်တွေနဲ့အခြားသောယောက်ျားတွေနဲ့ဖောက်ပြန်ခဲ့မယ်ဆိုရင်တဲ့ အနန္တမှာရှိတဲ့ခွေးနဲ့ကြီးနရွက်ပြခွေးနဲ့ကြီးအဲ့ဒီမှာအနန္တမှာရှိတဲ့ခွေးနဲ့ကြီးကိုလက်ညှိုးထိုးပြီးတော့အဲ့ဒီနရွက်ပြနေတဲ့ခွေးနဲ့ကြီးကိုပြပြီးတော့ငါတပားသောယောက်ျားနဲ့ကျူးလွန်မိခဲ့လို့ရှိရင်ဖောက်ပြန်ခဲ့မိလို့ရှိရင်တဲ့ဘဝနောက်နောက်ဘဝတွေမှာအဲ့ဒီနရွက်ပြနေတဲ့ခွေးနဲ့ကြီးရဲ့အစာခံရပါစေလို့ကြိမ်စာဆိုလိုက်တယ်။မူသားပြောပြီးတော့ဗာဆိုလိုက်တယ်။ကြိမ်စာဆိုလိုက်တယ် အဲ့ဒီမှာသူ့မှုသားပြောပြီးတော့ကျိန်စာဆိုလိုက်အဲ့လိုကျိန်စာဆိုပြီးပြောပေမဲ့လင်းယောက်ျားကမယုံဘာလဲဆိုတော့ဟိုကရှုံးချင်းရှုံးထားတဲ့ပုံကိုယ်တွေကတိတိကျကျသူရှုံးလို့ဟိုပုံကိုယ်ကိုသူတို့လည်းသိထားတယ်သိတဲ့အတွက်ကြောင့်မို့သူတို့ကဒီလိုပဲပြေးထားရတာကိုအဲ့ဒါနဲ့ပြောတဲ့အခါကျတော့နောက်အခြားခြားသူ့ရဲ့အချမ်းရံဖြစ်တဲ့ဥပဒကများရဲ့ဇနီး900ကိုမေးတယ်ဘယ်နဲ့လဲတင်းတို့လည်းသိတယ်မို့လား ကျွန်ုပ်ဇနီးဒီလိုဖောက်ပြန်နေဆိုတော့သင်တို့သိတယ်မဟုတ်လားဆိုတော့ဟိုကလည်းပဲမဟုတ်ပါဘူးသူတို့သိတယ်သိရတဲ့နဲ့လည်းမသိပါဘူးဖုံးကွယ်လိုက်ကြတယ်အဲလိုသိရတဲ့နဲ့မသိပါဘူးလို့ဖုံးကွယ်လိုက်ကြတယ်ဟောဟုတ်တလားဆိုရှင်တဲ့ကျွန်ုပ်တို့မသိရုံလဲအမှန်ပါဟုတ်လဲမဟုတ်ပါဘူးတကယ်လို့များ ဟုတ်နေတာကြီးကို ကျမတို့ကမဟုတ်ဘူးလို့ပြောလို့ရှိရင်တဲ့ရှင်ရဲ့ဇနီးရဲ့ကျွန်များနောက်ဘဝတွေမှာဖြစ်ပါစေ ဟုတ်တာကိုမဟုတ်ဘူးလို့ညာပြောမိလို့ရှိရင်တင့်ရဲ့ဇနီးရဲ့ကြုံများဖြစ်ပါစေလို့အဲ့လိုသူတို့ကလည်းပဲမှုသားဆိုပြီးတော့ကြိမ်စာဆိုလိုက်ကြတယ်ဟိုပေါင်းဖို့ဥပဒကများရဲ့ဇနီး900ကတကယ်လို့အမှန်ကိုအမှားလို့ပြောတယ်မှားနေတာကြီးကိုဟိုမဟုတ်ဟုတ်နေတာကြီးကိုမဟုတ်ပါဘူးလို့ကျမတို့ကလင်ညာပြောမိလို့ရှိရင်တဲ့တင့်ဇနီးရဲ့နောက်ဘဝတွေမှာဘာဖြစ်ရပါလို့ဤ ကျွန်ဖြစ်ရပါလို့ဤလို့တို့ကလည်းကြိမ်စာဆိုပြီးပြောတယ်အဲ့ဒါနဲ့ပဲဘယ်သူမှလည်းမေးလို့မရအတိအကျလည်းမသိရတဲ့အခါကျတော့ခင်မွန်းပြတဲ့ပုဂ္ဂိုလ်လည်းပဲဒီတိုင်းနဲ့အောက်တက်တက်နဲ့ဒီလိုပဲနေလိုက်အရိယာပုဂ္ဂိုလ်ဆိုတော့သိတော့သိခံနိုင်မှာအဲ့လိုနဲ့နေပြီးတော့ဒါပေမဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ဟာကိုယ်တိုင်ကျူးလွန်ထားတာဖြစ်တဲ့အတွက်သူ့အမားကို သူသိနေတဲ့အတွက်နေရထိုင်ရတာစိတ်ချမ်းသာမှုရပါမလားမရတော့ သူမှုသားဆိုခဲ့ရပြီမှုသားဆိုပြီးကျင့်စာတွေပြောခဲ့ဒါကြောင့်သူ့မှာစိတ်တွေမချမ်းမသာနဲ့နေရပြီးတော့နောက်ဆုံးမကြဘူးမကြမိမှာပဲအဲ့ဒီဇနီးဖြစ်တဲ့ပုဂ္ဂိုလ်လေးကွယ်လွန်နေနောက်ဟို900တော့ဥပဒကာရရဲ့ဇနီးတွေလည်းကွယ်လွန်ညကွယ်လွန်သွားတဲ့အခါကလည်းကြတော့မိမိတို့ရဲ့ပြောဆိုခဲ့တဲ့အတိုင်းမိမိတို့ကိုယ်တိုင်ကဟိုကမိမိတို့ခင်မုန်းဖြစ်တဲ့ပုဂ္ဂိုလ်များကုသိုလ်ကြီးလုပ်တဲ့နေရာတွေ ဘာသာရေးလုပ်ငန်းတွေလုပ်တဲ့နေရာတွေမိမိတို့ကိုယ်တိုင်စိတ်ပါလက်ပါနဲ့ပါဝင်ပြီးတော့ဆောင်ရွက်ကြတယ်အဲလိုကုသိုလ်ရေးတွေဆောင်ရွက်ကြတဲ့အတွက်ကြောင့်သူတို့သေလွန်သွားတဲ့အခါကျတော့ဘယ်ကိုသွားရောက်ရောက်သွားလဲဆိုတော့ဟိမွန်တာတော်ကြီးအဲ့ဒီဟိမွန်တာတော်ကြီးရဲ့အလယ်မှာကန္နပုံတာဆိုတဲ့ရေအိုင်တိုင်ရှိတဲ့အဲ့ဒီရေအိုင်ကြီးရဲ့အနီးမှာသွားပြီးတော့ဝိမာနိကာဆိုတဲ့ပိတ်တာဒီနေ့ပြောရရင်အဲ့ဒီမှာဝိမာနပေတိနတ်သမီးလို့လည်းပြောတယ် တကယ်တော့ပိတ်တာနေ့မှာကုသိုလ်ကောင်းမှုရဲ့အရှိန်အဟုန်ကြောင့်နေ့မှာစံစားရတယ်တကယ်ဗိမာန်ကြီးနဲ့ရွှေဗိမာန်ကြီးနဲ့မနေ့ကပြောခဲ့တဲ့တာရကလေးလိုပေါ့သမုဒ္ဒရာထဲမှာသမုဒ္ဒရာရဲ့အလယ်မှာနေ့မှာကြတော့ဗိမာန်ကြီးနဲ့စံစားအေးအဲ့ဒီလိုစံစားနေတာသူလည်းကုလည်းပဲဝိမာန်ကြီးကပိတ်တာနေ့မှာအဲ့ဒီလိုဗိမာန်ကြီးနဲ့စံစားပြီးတော့ညမှာကြတော့မှသူတို့ကခံရတယ်ငရဲအဲ့လိုညမှာငရဲခံရတယ် အဲ့ဒီဝိမာနိကပိတ္တာတွေသွားပြီးဖြစ်တယ်အဲ့ဒီအချွေရန်မျိုးသမီး900ကလည်းပဲသူ့ရဲ့ကြော်မအဖြစ်နဲ့အဲ့ဒီမှာသွားပြီးတော့ဖြစ်ရတယ်အဲ့ဒါနဲ့သူတို့မှာဒီလိုယရဏသုံးပါးရဲ့ဂုံကျေးဇူးကြောင့်ပေါ့လေတရားတွေနာခဲ့ရလို့ကုသိုလ်ကောင်းမှုတွေပြုခဲ့ရလို့အဲ့လိုနေ့အခါမှာကြီးကျယ်ခမ်းနားတဲ့ရွှေဘိမှန်ကြီးနဲ့နတ်စည်းစိမ်တွေစံစားနေရပေမဲ့စံစားနေရပေမဲ့လို့လည်းပဲသူတို့မှာအမျိုးသမီးတွေကြီးတဲ့နေရတာဆိုတော့မပျော်မွေ့ဘူး အဲ့ဒီမှာမပြောမွေဘူးညီငွေပြီး၆ကအဲ့ဒီမှာသူတို့ရဲ့ဒီရေကဏ္ဍမုံဒဆိုတဲ့ရေအန်ကြီးရဲ့အနိနာမှာတည့်ရဲ့ဥယျင်ကြီးရှိတယ်အဲ့ဒီမှာတည့်ရဲ့ဥယျင်ကြီးရှိတဲ့အခါကျတော့အဲ့ဒီမှာသူတို့စဉ်းစားတယ်ဒီတည့်ရဲ့သီးတွေကိုအဲ့ဒီရေအန်ကြီးကနေပြီးတော့လှိုင်ကောင်းတဲ့လှိုင်ကောင်းတဲ့ကနေပြီးကင်းကမြစ်ကိုဆင်းအဲ့ဒီကနေပြီးတော့ဟိုးသမုဒ္ဒရာတွေပါတွေအဲ့ဒီမှာဆင်းသွားအဲ့လိုဆင်းသွားလို့ရှိရင်ဒီတည့်ရဲ့သီးတွေကိုလူတွေရလိမ့်မယ် ရလို့ရှိရင်ဒီရဲ့အတယတိရဲ့အရသာကိုခံစားပြီးတော့ဒီအထက်မှာတရက်ပင်ရှိလိမ့်မယ်ဆိုပြီးလူတွေလိုက်လာလိမ့်မယ်ဆိုပြီးတော့အဲ့ဒီမှာတယတိတွေခြွေပြီးတော့သူတို့ကအဲ့ဒီဂင်္ဂမြစ်တွေပြစ်ချကြတယ်အဲ့လိုတယတိတွေခြွေပြီးပြစ်ချတဲ့အခါကျတော့တောထဲတောင်ထဲမှာသူတော်ကောင်းတွေလည်းရှိကြတယ်ယသိသူတော်စင်တွေလည်းရှိကြတယ်အဲ့ဒီမှာယသိသူတော်စင်တွေကလည်းအချို့သူတို့နားရောက်လာတဲ့အခါယသိသူတော်စင်တွေကကောက်ယူပြီးတော့သုံးဆောင်ကြတောထဲတောင်ထဲမှာရှောက်ပတ်ပြီးတော့သွားနေတဲ့မုတ်ဆိုးတွေကလည်းပဲအဲ့ဒီတယတိတွေ့တယ်ဆိုရင်သူတို့လည်းယူစား တနေ့သောခါကာလကြတော့ဘုန်းကြီးတို့ဗာရဏသီမင်းကြီးရေချိုးစိတ်မှာဆင်းပြီးတော့ရေသပင်ကျင်းပအဲ့ဒီမှာဘယင်မင်းရေချိုးမှာဖြစ်တဲ့အတွက်အဲ့ဒီမြစ်ထဲမှာတန်ခွန်ကြာတွေနဲ့ဘေးကကာယံထမ်းရတယ်အဲ့လိုကာယံထမ်းရတာဖြစ်တော့ဘေးကငါတို့မိချောင်းတို့စသည်ဖြင့်ပေါ့လေမကန်းတို့လာမဆုလို့အဲ့ဒါတွေကာယံထမ်းအဲ့ဒီအတွင်းမှာမှမင်းမိဖုရားတွေမောင်မမိသားတွေရေချိုးကြအဲ့ဒီမှာတရတိတလုံးက ညှို့ပန်ပြီးတော့လာပြီးတော့အဲ့ဒီမင်းရဲ့တန်ကွန်ချာကိုသွားပြီးတော့ချိတ်နေတာအဲ့ဒီအချိန်မှာအဲ့ဒီတည့်အသီးကိုကြည့်တော့အစင်ကလည်းလှအနံကလည်းမှုေးတယ်ဒါပေမဲ့ဒီအသီးကိုဒီလောက်မှုေးကြိုင်တဲ့တည့်အသီးကိုမမြင်ဘူးတဲ့အတွက်ကြောင့်မစားရဘူးမင်းကအဲ့ဒီမှာအကျဉ်းကျနေတဲ့ပုံကိုတယောက်အကျဉ်းကျနေတဲ့ပုံကိုတယောက်ကိုသူကျွေးလိုက်တဲ့အခါကျအဲ့ဒါကိုမြင်ရတဲ့အခါကျတော့ဘုရင်မင်းမြတ်ကဒီတည့်အသီးကိုဘယ်မှာရနိုင်တယ်လဲအဲ့ကြမှာပညာရှိအမတ်တွေကိုမေးတဲ့အခါကျတော့ရှင်မင်းကြီး ဟိမဝန္တာတောမှာရနိုင်ပါလေဒီတရတိအဲ့လိုဆိုရင်ဘယ်ပုဂ္ဂိုလ်တွေသွားပြီးတော့ဒီတရတိကိုရှာနိုင်တယ်လဲဆိုတော့မုတ်ဆိုးများရှာနိုင်ပါလိမ့်မယ်ဆိုတော့ဒီခါမှာတိုင်းနိုင်ငံအတွင်းမှာရှိတဲ့မုတ်ဆိုးများကိုခေါ်ပါတယ်မုတ်ဆိုးများညီလာခံခေါ်ပြီးတော့အဲ့ဒီကိုသွားပြီးတော့တရတိရအောင်ရှာနိုင်တဲ့မုတ်ဆိုးကိုအတပြားတစ်ထောင်ပေးမယ်ဆိုတော့အဲ့ဒီမှာခရီးချင်းနှင်နိုင်တဲ့အဲ့ဒီထိအောင်ရောက်ဖူးခဲ့တယ်အဲ့ဒီနေရာတော့မရောက်ခဲ့ဘူးပေါ့လေဟိမွန်တာတော့ထိအောင်ရောက်ဖူးခဲ့တယ် မုတ်ဆိုးကနေပြီးတော့သူသွားမယ်ဆိုတော့အဲ့ဒီမှာသူ့ကိုအသပြားတစ်ထောင်ပေးလိုက်အဲ့ဒီမှာအသပြားတစ်ထောင်ယူပြီးတော့မိသားစုမှာပေးခဲ့ပြီးတော့အဲ့ဒီမုတ်ဆိုးကဟိမွန်တာတော်သွားအဲ့ဒီကနေပြီးတော့ရှေ့ကိုခရီးဆင်းရမယ်အခါကလည်းကြတော့အဲ့ဒီမှာယသိသူတော်စင်နေရှိတော့ယသိသူတော်စင်တစ်ပါးကိုမေးတယ်မေးတဲ့အခါယသိသူတော်စင်ကရှေ့ကိုလမ်းညွှန်လိုက်တယ်နောက်တကသူတော်စင်တစ်ပါးနဲ့တွေ့တဲ့ကသူတော်စင်ကိုမေးတယ်အဲ့ဒီသူတော်စင်ကလမ်းညွှန်လိုက်တယ်နောက်တကတတရသူတော်စင်နဲ့တွေ့တယ်အဲ့ဒီတတရသူတော်စင်ကိုမေးတဲ့ကလမ်းညွှန်လိုက် အဲ့ဒီကနေမှလှိုင်ကူကြီးတွေ့လိမ့်မယ်အဲ့ဒီလှိုင်ကူကြီးတွေကနေပြီးတော့မိထွန်းသွားရင်တညာလုံးသွားရတညာလုံးသွားလို့ရှိရင်တင်ဟာနန်နဲ့မိုးတောက်အလင်းရောက်လို့ရှိရင်အဲ့ဒီသောတော်ကပြောတယ်ကဏ္ဍပုံနာအိုင်ရဲ့အနည်းကတရက်ဥယျာဉ်ချန်ကြီးတင်ရောက်သွားလိမ့်မယ်အဲ့ဒါနဲ့အဲ့ဒီမှာမုတ်ဆိုးဟာသွားတာအဲ့လိုသွားတဲ့အခါကျတညာလုံးမိတို့ထွန်းပြီးတော့အဲ့ဒီမှာလှိုင်ကောင်းလေးကနေသွားတော့မနဲ့လဲမိုးလင်းရောလှိုင်ကောင်းပြင်ပဲရောက်ရောက်တဲ့အခါကျတော့သူကလည်း ဒီလိုအမျိုးသမီးတွေရှိလိမ့်မယ်ဆိုတာ तू သိမှမသိပဲအဲ့ဒီမှာတရေဥယျင်ကြံကြီးတွေ့လိမ့်မယ်ဆိုတော့အဲ့ဒီမှာတခါနဲ့ तू လိုင်ကောင်းကနေထွက်ပြီးဝမ်းမြောက်ဝမ်းသာအတင်းထွက်သွားတော့ဟိုကကရဏကကန္နမုန်တရေအိုင်နေမှာရှိတယ်အခုဝေမာနိကပိတ်တာနေမှာစံပြီးတော့ဗိမာန်နဲ့စံပြီးညမှာခံရရတယ်အဲ့ဒီဝေမာနိကပိတ်တာအမျိုးသမီးတွေမြင်တဲ့အခါကလည်းကြတော့အမျိုးသမီးတွေဟာဒီခါလေယောက်ျားသားဆိုတာမမြင်အောင်အဲ့ဒီမှာအခုတော့ယောက်ျားသားတယောက်လာပြီဆိုတာနဲ့ဒီမှာသူ့တဲ့ငါပေါ့လေ ပြောရရင်လိုက်ဖမ်းကြတာလိုက်အဲဒီမှာသူ့ရဲ့ငါမုံဆိုးလိုက်ပါမုံဆိုးတဲ့အခါတဲ့အုံကြီးကြည့်ပြီးကြောက်တာနဲ့ပြေးရောအဲဒီမှာမုံဆိုးလဲအဲဒီမှာဒီအုပ်လူအုပ်ကြီးကြည့်ပြီးတော့ဟာမနိုင်ဘူးပြေးမှာပဲဆိုပြီးအဲဒီလိုင်ဘွားနေလိုင်ဘွားနေထွက်ပြီးပြေးလာခဲ့ရတယ်မုံဆိုးအဲဒီမှာမုံဆိုးပြေးလာပြီးတော့ဒီခါလေးနေပြီးတော့ပြန်ရောက် နေပြီးတော့ပြန်ရောက်တော့ဘယ်နဲ့လဲမဟုတ်ဆိုတည်အတိရခဲ့လားမရခဲ့ပါဘူးရှင်မင်းကြီးကျွန်တော်လွတ်အောင်ပြေးခဲ့ရပါတယ်ပေါ့ဘယ်လိုကြောင့်ပြေးခဲ့ရတာလဲဆိုတော့အမတန်မှချုံမော်လှပါတယ်အမျိုးသမီးတွေအများကြီးတွေ့ခဲ့ရတယ်ပေါ့အဲ့ဒီအမျိုးသမီးတွေကကျွန်တော်ကိုလိုက်ဖမ်းတယ်အဲ့ဒီမှာလူတွေများတော့လို့ကျွန်တော်လည်းကြောက်တာနဲ့ပြေးခဲ့ရတယ်ဘလူလာလည်းမသိနတ်လာလည်းမသိပေါ့လေလူလာဘလူလာနတ်လာလည်းမသိဘူးမသိတဲ့အတွက်ကြောင့်မို့ကျွန်တော်ထွက်ပြေးခဲ့တဲ့အကြောင်းအဲ့လိုသတော်ဦးတင်တဲ့ခါကျတော့မှကောင်းပြီငါဒီနေရာငါရောက်အောင်သွားမယ် ဘယင်ကဘယင်ကအင်းမင်းသူပြေးလာတယ်မုတ်ဆိုးပြေးလာတဲ့နေရာကိုသူရောက်အောင်သွားမယ်ဘယင်ကဒါပေမဲ့မုတ်ဆိုးမှတော့တကယ်တော့ဖြင့်ဒီအမျိုးသမီးတွေနဲ့ပျော်မွေ့နိုင်လောက်တဲ့ကုသိုလ်ကံသူ့မှာမပါလို့သူကကြောက်ရွံ့ပြီးထွက်ပြေးတာအဲ့လိုမပါတဲ့အတွက်ကြောင့်မို့သူ့မှာကုသိုလ်ကံဒီအမျိုးသမီးတွေနဲ့နေနိုင်လောက်တဲ့ကုသိုလ်ကံသူမပါမပါလို့ထွက်ပြေးခဲ့ရတယ်အဲ့ဒါနဲ့ရှင်မင်းကနေပြီးတော့တိုင်းပြည်ကိုမူကြီးမရသေနာပတိတွေနဲ့ခေါ်ယူပြီးတော့လွှဲအပ်ခဲ့တယ်လွှဲအပ်ပြီးတော့ တက်တောင်တန်ဗုဒ္ဓနဲ့အနည်းငယ်ယူပြီးတော့တောထဲမှာတောလိုက်ထွက်တဲ့ပုံစံမျိုးနဲ့လေမြန်းလက်နဲ့အားလုံးအပြည့်စုံယူပြီးတော့မင်းကထွက်လာခဲ့မုတ်ဆိုးကခေါ်ပြီးလမ်းပြခေါ်ပြီးထွက်လာခဲ့အဲ့ဒီတောဆက်ရောက်ပြီဆိုတဲ့ခါကလာကြတော့အဲ့ဒီတက်ကိုထပစ်ခဲ့တယ်ကဲသွားတော့မင်းတို့ပြန်တော့မုတ်ဆိုးနဲ့အဲ့ဒီမှာမင်းကြီးနဲ့နှစ်ဦးတည်းသွားအဲ့ဒီမှာနှစ်ဦးတည်းသွားတဲ့ခါကလာကြတော့စောစောကတွေ့ခဲ့တယ်ယသိတွေ့ယသိထံမေးဒုတိယယသိထံမေးတတိယယသိထံမေးတဲ့ခါကျတော့အဲ့ဒီမှာလိုင်ကွာလိုင်ဝရောက် အဲ့ဒီမှာလှိုင်ဝကနေပြီးတော့လှိုင်ဝရောက်ပြီဆိုတာနဲ့မင်းကနေပြီးတော့မုတ်ဆိုးကိုကဲမင်းဒီနေရာကပြန်တော့ပြန်တော့လိုက်ပါအဲ့ဒီမှာတယောက်ထဲမင်းကြီးကမင်းကြီးကတယောက်ထဲဆိုတော့မင်းဆိုတာကိုလည်းပဲလေဟိုဘက်ကပိတ်တာတွေကမြင်လိုက်တာနဲ့သိတယ်အရေးစင်းရဲ့တင့်တယ်ပုံတိကြည်ပုံခံညာပုံအဲ့ဒါကိုမြင်လိုက်တာနဲ့ဒါမင်းပဲဆိုတာသူတို့သိလိုက်တယ်မင်းပဲဆိုတာသိလိုက်တဲ့အတွက်ကြောင့်ဟိုတုန်းကလို့စောစောကမုတ်ဆိုးလိုက်တယ်လို့သူတို့မလိုက်ရဲဘူး အဲ့ဒီမှာဘုံမှာသူ့ရဲ့လက်ထဲမှာလည်းပဲအကုန်လုံးအစိတ်လုံးမြားနဲ့တန်လျက်နဲ့အကုန်ပြည့်စုံပါတယ်လမ်းလာလည်းပဲတကယ်ကိုဟိုရေစင်းကလည်းတင်းတင်းတက်တက်တတ်တရရနဲ့ဆိုတော့အဲ့ဒီမှာဘလို့မှသူတို့မှလည်းပဲဟိုစိုးစောကလို့ပေါ့လေမလုပ်ရဲဘူးအဲ့ဒါနဲ့စောင့်ကြည့်ပြီးတော့အဲ့ဒီမှာမင်းကနေပြီးတော့လိုင်ကူကနေထွက်လာပြီးတော့လက်ပတ်ကြည့်လက်ပတ်ကြည့်ပြီးသွားတဲ့ခါကျတော့မှအဲ့ဒီမှာအလုံးကဆင်းပြီးကြိုးဆိုရတာဗိမာန်ကနေအဲ့ဒီမှာဗိမာန်ကနေဆင်းပြီးကြိုးဆိုပြီးတော့အဲ့ဒီမှာဗိမာန်မောပင့်သွားပင့်သွားပြီးတော့ ခရီးပင်ပန်းလာတာကိုအလုံးပြေပြောက်သွားအောင်သူတို့ပြုစုကြတယ်အဲလိုပြုစုပြီးလို့ပင်ပန်းမှုပြေပြောက်သွားပြီဆိုတဲ့ခါကျတော့စောစောကကျွမ်းမဖြစ်တဲ့အချွေရံ900ကအကုန်လုံးသူတို့နေရာအသီးသီးသူတို့သွားတယ်အဲ့ဒီမှာအကြီးကဲဖြစ်တဲ့အဲ့ဒီပိဋ္ဌာမဝိမာနိကပိဋ္ဌာမဖြစ်တဲ့နေ့မှာဆိုရင်တော့နတ်သမီးပေါ့ဗျာညမှာဆိုရင်တော့တခါလဲပိဋ္ဌာပဲငရဲခံရတာသူတို့ကအဲ့လိုနဲ့အဲ့ဒီမှာမင်းနဲ့အတူတကွနေလိုက်တာမင်းကလည်းပဲတကယ်နတ်စည်းစိမ်စံစားနေရတယ်လို့သူ့ရဲ့ ဗာရာဏသီပြည်ကြီးကိုမေ့ပြီးတော့သွားလိုက်တာအဲ့ဒီဝိမာနိကပိဋ္ဌာမနဲ့နေလိုက်တာဘလောက်ကြာတယ်လဲဆိုရင်နှစ်ပေါင်း200ကြာသွားတယ်နှစ်ပေါင်းဘလောက်လဲသောသောကဘုန်းကြီးပြောခဲ့တယ်နော်ကတ္တဗမြတ်စွာဘုရားလက်ထက်မှာတက်တန်းဘလောက်တယ်လဲကဲ200ဆိုတာဘာမှမရှိသေးဘူးဟုတ်တယ်မို့လားအဲ့တော့200ဆိုတာဘာမှမရှိသေးဘူးနှစ်ပေါင်း2000တန်းအသက်ရှိတာအဲ့တော့နှစ်ပေါင်း200ကြာသွားတယ်အဲ့ဒီမှာတနေ့မှာညအိယာကနေပြီးတော့မင်းကြီးကလန့်နိုးတယ် အဲ့လိုလန့်နိုးတဲ့အချိန်မှာသူ့ရဲ့အနည်းကရှိတယ်သူ့ရဲ့မိဖုရားပဲထားပါစို့ပိတ်တံမှာအဲ့ဒီမိဖုရားထသွားထသွားတဲ့ခါကျသူအဲ့ရတိလိုက်တိလိုက်တဲ့ခါကျတော့ तू ဘာလုပ်တာပါလဲဗိမ္မာမောကနေဆင်းသွားတယ်ထိုင်ရင်ကနေကြည့်ဆင်းသွားတယ်ဒါနဲ့မဖြစ်သေးဘူးငါလိုက်ကြည့်အောင်မယ်ဆိုပြီးအဲ့ဒီမှာ तू ကလည်းဗိမ္မာမောကနေဆင်းပြီးအသားလေးနောက်ကနောက်ရောက်ခံလိုက်နောက်ရောက်ခံလိုက်တဲ့အခါကျတော့ဘယ်ကိုသွားလဲဆိုတော့ကဏ္ဍမုဒ္ဒရေအိမ်ကိုသွားတယ် အဲ့ဒီမှာရေအိမ်ဘောင်ပေါ်မှာသူသွားတယ်အဲ့ဒီကနေပြီးဒီကရှေ့ကိုကြော်သွားပြီးရေအိမ်ငယ်လေးတကိုင်ရှိအဲ့ဒီဘေးမှာအဲ့ဒီရေအိမ်ငယ်လေးနားရောက်တဲ့ခါကျတော့ဟိုကဘယင်ကလည်းပဲအသာလေးကပ်ပြီးချောင်းကြည့်အကွယ်ရကနေပြီးတော့ကြည့်နေတယ်သူမိဖုရားဘာလုပ်တာလဲဆိုတာကြည့်အဲ့ဒီမှာမတ်တရပြီးတော့သူ့ရဲ့လမ်းရောင်လေးနဲ့လှန့်ကြည့်လိုက်ပြန်တော့လေသူ့မျက်နှာမသားမရဒါပေမဲ့မတုံမလို့ကြောက်ရွံ့ခဲ့သူတခါလေးနေအဲ့ဒီအချိန်မှာပဲဟိုရေကန်ငယ်လေးတွေကနေပြီးတော့ဆင်ပေါက်လောက်ရှိတဲ့ နေရွက်ပြတ်နေတဲ့ခွေးနဲ့ကြီးတက်လာတယ်သူကြည့်နေတယ်အဲ့ဒီမှာခွေးနဲ့ကြီးကလည်းတက်လာကြက်သိန်းနေနဲ့ထရှင်မင်းကအဲ့ဒီမှာခွေးနဲ့ကြီးကလည်းတက်လာသူ့မှလည်းပဲဗာလက်နဲ့မှပါမလာဘူးလေအဲ့ဒီမှာဘာမှပါမလာတဲ့အတွက်ကြောင့်ကြက်သိန်းများလည်းထသူ့ကိုမြင်သွားမှလည်းစိုးရိမ်တယ်မြင်သွားရင်ခွေးနဲ့ကြီးကသူ့ကိုလည်းလှည့်လာရင်ခက်ရကြီးရဲ့ချောင်းကြီးရတဲ့ပုဂ္ဂိုလ်ဆိုတာလွယ်တာမဟုတ်ဘူးနော်ကိုယ်ပဲလှည့်မှလည်းအင်မတန်ကြောက်တာအဲ့ဒါနဲ့ချောင်းကြီးတာဆိုတော့ သူ့ဘက်မြင်သွားမှဆိုရင်တော့သူလည်းပဲအသာကွယ်ပြီးတော့အကွယ်ကနေချောင်းကြည့်အဲ့ဒီလိုနဲ့ကြည့်နေရင်ကြည့်နေရင်လည်းဟိုကခွေးနဲ့ကြီးကတခါလဲလာဟိုကသူ့ရဲ့မိဖုရားဖြစ်တဲ့ပိဋကမကလည်းပဲတခါလဲတိတိကျကျမတ်တက်ရပ်နေတာပဲပြေးဖို့လည်းမစင်စားဘူးဒီတိုင်းပဲအဲ့ဒီဟာခွေးနဲ့ကြီးကရှေ့တူယူစီကိုလာတဲ့ပြီးတော့တခါလဲခုံနဲ့ပြီးတော့လေဘင်းကိုခုံကိုက်ပြီးတော့တခါလဲလှဲပလိုက်အဲ့ဒါလှဲပြီးတော့အကုန်လုံးကိုက်ဖက်ပြီးတော့စားဟိုကကြည့်နေတယ် ကိုယ်ပဲလည်းမြင်သွားမှလည်းဆိုရင်မြင်သွားပြီးကိုယ်စီလာစားမှလည်းကြောက်ရသေးတယ်။အဲ့ဒီမှာဘယင်ကအသာလေးအသက်တောင်မရှူရဲတော့အောင်ပဲသူသာကြည့်မောင်ရိပ်ကနေကြည့်ပြီးစား။စားလို့အယိုးပဲကြံပြီဆိုတဲ့အခါကျတော့မှအဲ့ဒီအယိုးတွေကိုခွင်းနဲ့ကြီးကကြိုက်ပြီးတော့စောစောကသူတက်လာခဲ့တဲ့အဲ့ဒီမှာရေအိုင်ငယ်တဲ့ပြစ်ချလိုက်တယ်။ရေအိုင်ငယ်တဲ့ပြစ်ချလိုက်တယ်။ခွေးကြိုက်စားတာကနရွက်ရှည်လားနရွက်တူလား။နရွက်တူနော်။ စိုးစိုးကသူကြိမ်စာယူခဲ့တာကတကယ်လို့သာငါဟာအခြားသောလင်ယောက်ျားတွေနဲ့အခြားသောအမျိုးသားတွေနဲ့ပြစ်မှားကျူးလွန်ခဲ့ရဆိုရင်ဟောဒီရှေ့မှာရှိတဲ့နရွက်တို့ခွင်းနဲ့ကြီးရဲ့အကြိုက်စားခံရပါစေကျိန်လိုက်တဲ့အကျိန်မှုသားဆိုပြီးကျိန်လိုက်တာ အခုသူ့ရဲ့ကျိန်စာဟာအခုမိနေတာအဲ့ဒီမှာနရွက်ပြတ်တဲ့နရွက်တို့ခွင်းနဲ့ကြီးကတက်လာပြီးတော့အဲ့ဒီမှာသူ့ကိုကြိုက်စားစားလို့အယိုးပဲကြံတော့တယ်ဆိုတဲ့ခါကြတော့မှ အဲ့ဒီရေအိုင်ငယ်တွေပြစ်ချလိုက်တယ်ပြစ်ချပြီးအဲ့ဒီခွင်းတဲ့ကြီးဆင်းသွားတယ်အစအဆုံးဘယင်ကကြည့်နေတယ်ခွင်းတဲ့ကြီးလည်းဆင်းသွားပြီးရောမကြဘူးအဲ့ဒီရေအိုင်ငယ်တွေကစောတော့ကအမျိုးသမီးကတခါလဲစပင်ဖားနဲ့တခါတက်လာတယ်တက်လာပြီးတခါလဲလန်းလန်းဆန်းဆန်းပဲအဲ့ဒီမှာသူ့ရဲ့ဘိမှန်စီပြန်လာတယ်ဘာမှမဖြစ်တယ်လို့အဲ့ဒီမှာမင်းကြီးကသူ့ရှိကနေအသာလေးသွားပြီးတော့တခါလဲအိယာပေါ်မှာအသာလှည့်ပြီးအချင်ဆောင်အဲ့ဒီနေ့လေတနေ့လို့သူမသိအောင်ဆောင်းနေတယ်သူသုံးညတိုင်တိုင်စုံစမ်းနေတယ် ဘယ်နှညစုံစမ်းတယ်အဲ့ဒီမှာသုံးညတိုင်တိုင်စုံစမ်းတယ်သုံးညတိုင်တိုင်ညရောက်ပြီဆိုရင်ညတိုင်းအဲ့ဒီမှာသူ့ရဲ့မိဖုရားဟာတခါလဲဆင်းသွားပြီးတော့ခွနဲ့ကြီးစားခံရစားခံပြီးတော့ဟိုကရေအင်ကြီးတွေပြစ်ချလိုက်မူသားနော်တိတ်ကြောက်စရာကောင်းတာနော်သတိထားကြဖို့အဲ့ဒီမှာခွင်းတဲ့ကြီးကတခါလဲစားပြီးအယိုးတွေပြစ်ချလိုက်ပြစ်ချပြီးပြီဆိုရင်တခါအကောင်းပြန်ဖြစ်လာလိုက်ပြန်တက်လာလိုက်ညတိုင်းညတိုင်းနေ့မှကြတော့ တကယ်နတ်သမီးတမရွှေဘိမှန်ကြီးနဲ့မဆန်စားရဘူးလားအဲ့ဒါဘာကြောင့်လဲသူပြုခဲ့တဲ့ကုသိုလ်ကံတွေသူပြုခဲ့တဲ့ဘာကံတွေလဲကုသိုလ်ကံတွေကကောင်းကျိုးတွေဘာဖြစ်လဲဆန်စားနေရတယ်ဟော သူပြုခဲ့တဲ့မကောင်းတဲ့ကံတွေကြတော့ညမှမခံရဘူးလားညခံရတယ်သူမှုသားပြောပြီးတော့လင်ညာခဲ့တယ်မိမိရဲ့လင်ယောက်ျားမှတပံအခြားသောလင်ယောက်ျားနဲ့သူဖောက်ပြန်ခဲ့တယ်အဲ့ဒီအကုသိုလ်ကံတွေကသူ့ကိုပြန်ပြီးခံရပြန်တယ် အဲ့ဒီမှာပြန်ပြီးညကြစားတော့သုံးညတိုင်တယ်နောက်ဆုံးညကြတော့ရှင်မင်းကလေးနဲ့ညတခါလေးယူသွားတယ်လေးနဲ့ညယူသွားပြီးတော့ငါဒီကနေ့ငါပြစ်မယ်ဆိုပြီးတော့ချောင်းအဲ့ဒီမှာနေရာလည်းပဲနေ့ချိန်လေးကိုဘယ်နေရာကနေပြီးတော့ပြစ်မယ်ဆိုရင်ဘယ်လိုအနိကဖြစ်နိုင်လဲဆိုပြီးတော့အဲ့ဒီမှာနေရာကိုအရန်နဲ့ရှာထားပြီးနေရာတွေကရှာထားတယ်ညသူ့ရဲ့အဲ့ဒီမှာမိဖုရားဆင်းသွားပြီဆိုတဲ့အခါနောက်ကနေနောက်ရောက်ခံလိုက်အဲ့ဒီမှာကိုနေမဲ့နေရာကိုနေရာတွေကစဉ်းစားပြီးတော့ရွေးချယ်ထားပြီးဖြစ်တဲ့အတွက်အဲ့ဒီနားကနေရွေးချယ်ပြီးတော့အဲ့ဒီမှာ ခွင်းတဲ့ကြီးကလည်းပဲနရွက်တူခွင်းတဲ့ကြီးကတခါလေသူ့ရဲ့အမျိုးသမီးကိုလည်းပဲတခါလေခုံအုပ်ပြီးတော့ကကြိုက်လှဲလိုက်တဲ့အချိန်မှာမြားနဲ့ပြခွင်းလိုက်အဲ့ဒီမှာမြားနဲ့ပြလိုက်တယ်ဆိုရင်အဲ့ဒီမြားကခွင်းတဲ့ကြီးကိုတဲ့တဲ့မှန်ပြီးတော့အဲ့ဒီနေရာတွေမှာခွင်းတဲ့ကြီးဘေးတင်လဲကြပြီးသေဆုံးသွားသေဆုံးသွားပြီးတော့ခွင်းတဲ့ကြီးကမရှိတော့ပျောက်သွားအဲ့ဒီမှာပျောက်သွားတဲ့အချိန်မှာဟိုကအမျိုးသမီးကိုလည်းပဲသူကပြေးလာတဲ့ပြီးတော့အမျိုးသမီးကိုလည်းဆွဲပြီးရိုက်ပြလိုက်ရိုက်ပြီးတော့ဟိုကလည်းအကြိုက်ခံရပြီလေ အဲ့ဒီမှာရိုက်ပြစ်ပြီးတော့ခါတိုင်းလိုပဲသူ့ရဲ့ခန္ဓာကိုယ်ကြီးကိုဆွဲပြီးတော့အဲ့ဒီရေအိမ်နဲ့ပြစ်ချတာအဲ့ဒီမှာရေအိမ်နဲ့ပြစ်ချတာရေအိမ်ထဲကတက်လာတော့ဘာမှမသိတယ်လို့ပဲအကောင်းပဂရိပြန်တက်လာတယ်အဲ့လိုအကောင်းပဂရိပြန်တက်လာတော့မှအဲ့ဒီခါကျတော့မှမင်းကြီးကဘယ်မှမသွားတော့အဲ့ဒီရေအိမ်ဘောင်ဘောင်ကနေကြည့်ပြီးဘယ်လိုဖြစ်တာလဲတင်းဟာပြောစမ်းပါတင်းဟာဘာလဲလူလားနတ်လားဘလူးလားတင်းပါလဲအဲ့ဒီမှာသိကြတော့လား အံ့ဩစရာကြီးဖြစ်နေပြီလေသူလည်းအင်မတန်ကိုထိတ်လန့်ကြောက်ရွံ့နေအဲ့ဒီခါကျတော့မှဗိမာန်မော်ရောက်တဲ့အခါကျတော့မှအဲ့ဒီမှာရှင်မင်းကြီးကျွန်ုပ်ဟာလူလည်းမဟုတ်ပါဘလူလည်းမဟုတ်ပါနတ်လည်းမဟုတ်ပါတကယ်တော့ဝေမာနိကပိတ်တာပါတဲ့ဘာပါလိမ့်မလဲဗျာအေးပိတ်တာပိတ်တာအဲ့ဒီမှာပိတ်တာပါဆိုတဲ့အခါကျတော့မှဘာကြောင့်သင်ဒီလိုဖြစ်ရတာလဲ နေ့မှကြတော့သင်ဟာတကယ့်ကိုဗိမာန်ကြီးနဲ့နတ်သမီးတမျှစံစားလို့ညမှကြတော့မှဒီလိုခွေးနဲ့ကြီးရဲ့အကြိုက်စားခံပြီးတော့ဒီရေအငယ်နဲ့ပြစ်ချခံဘာကြောင့်ဒီလိုခံရတာလဲပြောသားမအောင်ဆိုတော့မှအဲ့ဒီမှာသူပြုခဲ့တဲ့ကုသိုလ်ကံသူ့ရဲ့ခင်မွန်းလင်ယောက်ျားရဲ့ဘာသာသာသနာရေးကုသိုလ်ရေးတွေကိုသူဟာလက်ပုံတတိကုသိုလ်ရေးတွေပါဝင်ပြီးတော့ပြုခဲ့တယ်တရားတွေနာခဲ့တယ်ကုသိုလ်ရေးတွေပြုခဲ့တယ်ဒါကြောင့်အဲ့ဒီကုသိုလ်ကံတွေကနေပြီးတော့ကျမကိုဒီရွှေဘိမှန်ကြီးနဲ့စံစားစေပါတယ် ကျမရဲ့ခင်မွန်းလင်ယောက်ျားကလွဲပြီးကျမဟာအခြားယောက်ျားနဲ့ဖောက်ပြန်မိမိခဲ့ပါလေအဲ့လိုဖောက်ပြန်မိခဲ့တာကိုကျမယောက်ျားခင်မွန်းလင်ယောက်ျားမိတဲ့အခါမှာကျမမှုသားဆိုမိပါလေမှုသားပြောပြီးတော့ကျိန်စာဆိုခဲ့မိပါလေအဲ့လိုကျိန်စာဆိုခဲ့မိတဲ့အတွက်ကြောင့်ကျမဟာအဲ့ဒီမှုသားကျိန်စာအတိုင်းကျမအခုခံနေရခြင်းဖြစ်ပါလေအခုကျမဟာပိတ်တာပါဆိုတော့မှအဲ့ဒီမှာရှင်မယားတန်ဝေကတွေဖြစ်ပြီးတော့အဲ့ဒီမှာ တန်ဝေကညံနေလေဖြစ်တယ်ကြောက်လဲကြောက်ရွံ့နေအဲ့ဒီမှာနှစ်ပေါင်းများစွာငါပိတ္တာတွေထဲမှာအသက်ရှင်လျက်နဲ့လူစင်စစ်ကငါပိတ္တာတွေထဲသွားနေရတာပါလားဆိုပြီးအဲ့ဒီမှာစိတ်ဆင်းရဲကိုဆင်းရဲဖြစ်တာဘယ်လိုမှမပြောမွင့်နိုင်ဘူးခင်ဗျားတို့ပိတ္တာတွေနဲ့အတူတူနေရမယ်ဆိုရင်ပြောသလားမပြောဘူးလားဘယ်နည်းနဲ့မှမပြောနိုင်ဘူးအဲ့ဒီမှာရှင်မင်းဟာအဲ့ဒီကြတော့မှတခါနဲ့ကြောက်ရွံ့ထိတ်လန့်ပြီးတော့ငါ့ကိုဗာရာဏသီပြည်ကိုပြန်ဖို့ပါဟိုကမိဖုရားကလည်းမပြန်ပါနဲ့သူ့ကိုပြစ်ပြီးမပြန်ပါနဲ့ ဟိုကလည်းမကွဲနိုင်ဘူးဗောအဲ့ဒီမှာဖြစ်ကုန်ကြဘယ်လိုမှမရဘူးဒီတော့ဒီဘယင်ကလည်းပဲအားလုံးသိပြီးပြီလေအစအဆုံးအားလုံးမြင်လဲမြင်ပြီးပြီသိလဲသိပြီးပြီအဲ့တော့လူစင်စိတ်ကငါပိဋ္ဌာန်နဲ့နေရတယ်ဆိုတဲ့ကသူကိုသူတောင်ဆက်ဆုပ်ယွန်ရှာတဲ့စိတ်တွေဖြစ်နေအဲ့ဒါနဲ့နည်းနည်းလေးမှမနေနိုင်တော့ဘူးတည့်ရကလေးမှလည်းမနေနိုင်တော့ဘူးငါ့ကိုနေပြည်တော်ရောက်အောင်ပြန်ပို့ပေးပါဗာရဏသီပြည်ရောက်အောင်ပြန်ပို့ပေးပါဘယင်ကအမျိုးမျိုးတောင်းမှနေခါတိုင်းလိုလဲပွဲတော်လဲပွဲတော်စားလဲမတည်တော့ဘူးပေါ့လေ အဲ့ဒီမှာအမျိုးမျိုးဆန္ဒတွေပြပြီးနေတော့မှကဲဘယ်လိုမှတားလို့မရတော့တဲ့အတွက်ကြောင့်မို့ပိဋ္ဌာကပိဋ္ဌာမကနေပြီးတော့ပါရဏတိပြည်ကိုရောက်အောင်ပြန်ပို့ပေးလိုက်တာဆိုလိုရင်းကတော့ဖြင့်ဘုန်းကြီးတို့ယောဂီများဒီလိုမိမိဟာမှုသားစကားတွေပြောဆိုမိမယ်ဆိုရင်အဲ့ဒီပြောဆိုမိခဲ့တဲ့မကောင်းကျိုးတွေခံရမလားမခံရဘူးလားမကောင်းကျိုးတွေခံရမင်းတကယ်ကိုမကောင်းကျိုးတွေခံရမင်းဘုန်းကြီးတို့ဟို မုတ္တဝါဒကိုစပြီးပြောဆိုခဲ့တာရှိသေးတယ်မုတ္တဝါဒစပြီးပထမဦးဆုံးပြောဆိုခဲ့တာဘာတူလဲဆိုရင်စေတ္တယမင်းဆိုတဲ့မင်းပဲအဲ့ဒီအချိန်တုန်းကလူတွေဟာတဲ့မှုသားတယောက်မှမပြောဘူးတဲ့မှုသားပြောတဲ့လူလည်းတယောက်မှမရှိဘူးတဲ့အဲ့လိုတယောက်မှမရှိတဲ့အချိန်မှာအဲ့ဒီစေတ္တယမင်းကမှုသားပထမဦးဆုံးပြောတာသူပထမဦးဆုံးမှုသားပြောမယ်လို့ဆိုတဲ့အချိန်လေးကအကုန်လုံးသိသွားတာတတိုင်းလုံးတပြည်လုံးသိသွားတာအဲ့ဒီမှာမှုသားပြောမယ်ဆိုတော့မှုသားကဘယ်လိုဟာလဲအရှိလား အလုံးလားအဝိုင်းလားလူတွေကမြင်မမြင်ဘူးလေမှုသားကိုဘာမှကိုမသိတာအဲ့ဒီအချိန်ကာလမှာအဲ့ဒီမှာမှုသားပြောတာအဲ့ဒီစိတ်တင်းရမင်းမှုသားပြောတဲ့အခါကျတော့တကယ်ကိုမြင်မျိုးခံရတာအဲ့ဒီချိန်တော့ကဒါမှုသားဆိုတာအဲ့လောက်ထိအောင်အပြစ်ကြီးခဲ့မှုသားပြောရင်အခုဒီခေတ်မှာတော့မှုသားပြောလို့ဒါမြင်မျိုးရင်ကြံမကြံမအောင်မလားမှုသားပြောလို့ဒါမြင်မျိုးရမယ်ဆိုရင်ကြံတော့ကြံမှာမဟုတ်တော့ ဟိုရှိခေတ်ကတော့ဖြင့်မှုသားဆိုတာစောစောကပြောတဲ့အတိုင်းလေဘယ်လိုဟာလဲအရှိကြီးလားအလုံးလေးလားအဝိုင်းလေးလားအပြားလေးလားတော့မေ့ရွာတာမှုသားဆိုတာသိသလားမသိဘူးလားအခုကျတော့လူကြီးကစပြီးကလေးထီအောင်မှုသားပြောနေပြီကလေးတယောက်မူသားကပြောနေပြီအကုန်လုံးကမူသားမပါပါမချောတယ်ကဲဒီလိုသုံးနှုတ်ပြီးတော့တခါလေမူသားကိုရေလိုသုံးပြီးပြောနေကြတာဖြစ်တော့အဲ့တော့မူသားကလည်းဘာမှကိုအကျိုးသက်ရောက်နိုင်မှုမရှိတော့ဘူး ကိုတော့ကတော့အဲ့ဒီစိတ္တရမင်းတို့ကတော့ဖြင့်တခါတည်းကိုသူပြောတာအဲ့ဒီမှာတကိုးရှိတဲ့ယသိကနေပြီးတော့တင်မင်းကြီးဒီစကားလေးကိုပြင်ပြောလိုက်ပါဦး။ तू ကပြောရရင်တော့လေ तू ကစိတ္တရမင်းကသူ့ရဲ့ခမဲတော်နတ်ရွာဆန်သွားလို့ရှိရင် तू မင်းဖြစ်မယ်။ तू နဲ့အတူတူပညာသင်ပေးဖြစ်တဲ့ပုံနာရှိတယ်။အဲ့ဒီပုံနာတငယ်ချင်းပုံနာကိုငါမင်းဖြစ်လို့ရှိရင်မင်းကိုပရောဟိတ်ခံမယ်။ तू ကစကားရှိထားတာ မင်းကိုဘရောကြီးခတ်မယ်ကွာလို့စကားရှိထားတဲ့ခါကျတော့မင်းကြီးသူ့ရဲ့ခမည်းတော်နတ်ရွာဆန်သွားတဲ့ခါကျတော့သူမင်းဖြစ်ပြီဒါပေမဲ့ပရောဟိတ်ကိုဖြုတ်ဖို့ဆိုတာမရဘူးရှေ့ကမိမိကမ္ဘာကမည်းတော်ကခန့်သွားတဲ့ပရောဟိတ်ကိုကိုဖြုတ်လို့မရဘူးဒါပေမဲ့လို့အဆင်မပြေတဲ့ခါကျတော့ဟိုပရောဟိတ်ကြီးကသူ့အနာယူမယ်အနာယူပြီးတော့သူ့သားတော်ပရောဟိတ်ယာရုခန့်ခဲ့မှာအဲ့လိုဆိုတော့ပရောဟိတ်ကသူ့ဟာသူ့အစဉ်အဆက်ခန့်ရတာဖြစ်တော့မင်းကနေပြီးတော့ဆွတ်ဖက်လို့မရဘူး အဲ့ဒီမှာညီတော်နောင်တော်နှစ်ယောက်ရှိလို့ရှိရင်နောင်တော်ဖြစ်တဲ့ပုဂ္ဂိုလ်ကပရောဟိတ်ယာတို့ကိုယူရအဲ့လိုယူရတဲ့အခါကာလကြတော့အဲ့ဒီမှာသူကဒီဟာကအငယ်ဖြစ်နေတယ်သူခန့်မယ်ဆိုတော့တငယ်ချင်းကအငယ်ဖြစ်နေတယ်အငယ်ဖြစ်နေတဲ့အခါကျတော့ဘလို့မှပရောဟိတ်ကခန့်လို့မရဘူးမရတော့အဲ့ဒီမှာတင်မင်းသာတင်ကျွန်ုပ်ကိုတင်မင်းဖြစ်လို့ရှိရင်ပရောဟိတ်ခန့်မယ်လို့ပြောခဲ့တယ်အခုဘယ်လိုလဲအေးကွာမင်းကအငယ်ဖြစ်နေတယ်အဲ့ဒါဘယ်လိုလုပ်ခန့်မှမသိဘူး ကဲမင်းကငါခတ်မှုအတွက်ငါလိန်ပြောမယ်ကွာအဲ့မှာမင်းကနေပြောတာနော်သူ့ရဲ့တငယ်ချင်းကိုပရောဟိတ်ယာရုခတ်မှုအတွက်ငါလိန်ပြောမယ်ငါမှုသားပြောမယ်ဆိုတော့အဲ့လိုမှုသားပြောမယ်ဆိုတဲ့စကားကိုသူ့ရဲ့တငယ်ချင်းကိုပြောလိုက်တာဟာလေတတိုင်းလုံးတပြည်လုံးနတ်တွေကနေလွှတ်လိုက်တာအကုန်ပြန့်နှံ့သွားတယ်ဟာဘယင်းကမှုသားပြောမှတဲ့မှုသားပြောမှတဲ့ဆိုတတိုင်းလုံးတပြည်လုံးကိုအကုန်နှံ့သွားတယ်အဲ့ဒီမှာနှံ့သွားတော့မှုသားဆိုတာဘာမှမသိလို့စိုးစိုးကပြောတဲ့အတိုင်းမှုသားမသိဘူးမသိတဲ့အခါကလည်းကြတော့ဟာ မူသားအရှိလားအလုံးလားပြာလားဘာညာနဲ့အဲ့လိုဖြစ်ကုန်ကြအဲ့ဒါနဲ့ဟိုကတောထဲမှာသွားပြီးတော့စောစောကတောထွက်သွားတဲ့ဗရောဟိတ်ကြီးကဟိုမှာယတိယဟန်ပြုတ်ပြီးတော့တရားတွေအားထုတ်လို့ဇံပင်ကျင်တွေရရတော့အဲ့ဒီမှာယတိကြီးကလာတယ်အတင်မင်းတယ်ဘယ်နေ့ပဲရပြောမှလဲဘယ်နေ့ပဲရကိုပြောမယ်သူဒီနေ့ကတော့9ရက်မြောက်လို့ရှိရင်မူသားပြောမယ်အဲ့ဒီနေ့ကိုသူ့ရဲ့တငယ်ချင်းကိုဗရောဟိတ်ဖြစ်အောင်ခတ်မယ်အဲ့ဒါနဲ့မူသားပြောမယ်ဆိုတော့အဲ့ဒီမှာပရိသတ်တွေကလည်းလာလိုက်ကြတာအကုန်လုံးနန်းရင်ကြီးကိုပြစ်ချန်နေတာပဲ လာပြီးတော့မှုသားပြောမှဆိုတာကိုမှုသားကိုဘာမှမသိလို့ကြည်ကျင်ကြတယ်အဲ့ဒါနဲ့အဲ့ဒီမှာစေတရမင်းကိုကိုကယတိကြီးကသူကဟိုတုန်းကဘရောဟိတ်ကြီးကိုသူခန့်ထားခဲ့တာကိုအခုကအဲ့ဒီမှာယတိကြီးကလာပြီးတော့အတင်မင်းတင်းအခုညီတော်ဖြစ်တဲ့ပုဂ္ဂိုလ်ကိုတင်းကဘရောဟိတ်ခန့်မယ်ပြောတယ်အဲ့တော့ညီတော်ကိုဘယ်လိုမှခန့်လို့မရဘူးနောင်တော်ကိုခန့်ရမှာဖြစ်တယ်အဲ့တော့ तू ဟာညီတော်ဖြစ်ပါတယ်မဟုတ်ဘူးသူ့ရဲ့တငယ်ချင်းဖြစ်တဲ့ပုဂ္ဂိုလ်က तू ကအကြီးဖြစ်တယ် ဟိုကအငယ်ဖြစ်တယ်ဟိုကအငယ်ကိုသူကအကြီးလုပ်လိုက်တာအကြီးကိုအငယ်လုပ်လိုက်တာလိန်ပြောတာလားမပြောတာလားလိန်ပြောလိုက်တာသူကဒါအကြီးပြောမှသာသူကပရောဟိတ်ခန့်လို့ရမှာဆိုတော့အဲ့ဒီမှာအငယ်ကိုအကြီးအကြီးကိုအငယ်အဲ့လိုဖြစ်လိုက်တယ်အဲ့ဒီမှာဒီပုဂ္ဂိုလ်ကအငယ်လားဒီပုဂ္ဂိုလ်ကအကြီးလားမဟုတ်ဘူးဒါကအကြီးဒါကအငယ်အဲ့ဒီမှာအဲ့ဒီလိုပြောလိုက်တဲ့အခါကလည်းကျသူဟာလည်းပဲအဲ့ဒီစေတရမင်းကလည်းပဲလေဘလောက်တိအောင်တကိုးကြည့်လဲဆိုရင်နတ်လူလင်၄ယောက်ကတက်တော်ဆောင်ဖြစ်နေနေရတာနတ်တွေကလာတက်တော်ဆောင်ရတာ အဲ့လောက်ထိအောင်သူ့ရဲ့စကားခုနကလိုပါဇက်ကစကားပြောလိုက်တယ်ဆိုရင်သူ့ရဲ့အခွင့်ကကြံ့ညွန့်တာတင်သွားတယ်။အဲ့လောက်ကိုတကိုးကြီးတဲ့မင်းဟာလည်းပဲတခါတဲ့နတ်တွေကလည်းဆွန့်ပြစ်သွားတယ်သူ့ရဲ့အခွင့်တွေကလည်းပဲမွေးကြိုင်တဲ့အနတ်တွေမထွက်ဘဲနဲ့တခါတဲ့ပုပ်စော်နံတဲ့အနတ်တွေထွက်လာတယ်။အဲ့ဒီကနေသူတခွန်းပြောလိုက်မြေကြီးကဟက်တက်ကွဲပြီးတော့ခြေတော့ကမြေကြီးထဲဝင်သွားပြန်။အဲ့ဒီမှာဟိုကရတိကြီးကအတင်မင်းသားပြန်ပြောပါ။အတင်မင်းသားပြန်ပြောပါအမှန်တိုင်းပြောလို့ရှိရင်အတင်မင်းသားရဲ့တကိုးတွေလည်းပြန်ရမယ်။ အခုမြင်းမျိုးတာလည်းမမျိုးတော့ဘူးအသင်မင်းသားအမှန်တိုင်းပြောပါမဟုတ်ဘူးသူဟာအကြီးသူဟာအငယ်ဒုတိယကြိမ်ပြောတယ်ဟာမရပြန်ဘူးပြန်ပြောပါဟိုကတခါတည်းဒုစစ်ထီအောင်ရောက်သွားပြီတဖြည်းဖြည်းမြင်းမျိုးသွားတာနောက်ဆုံးဘယ်လိုမှကိုမရတော့မထူးတော့ဘူးလေ तू မထူးတာပဲဖြစ်တော့တယ်အဲ့ဒီမှာဘယ်လိုမှမဖြစ်နိုင်တော့ဟိုကပြင်လို့ရပါသေးတယ်ယတိကပြောတယ်သင်ပြင်ပြီးတော့အမှန်တိုင်းပြောလိုက်တာနဲ့တပြိုင်တည်းသင်ရဲ့တကိုးတွေဟာအကုန်လုံးပြန်ရပါလိမ့်မယ်ပြောတာမရဘူးအဲ့ဒီမှာရှစ်ကြိမ်တိုင်တိုင်မေးတယ်ရှစ်ကြိမ်တိုင်တိုင်အဲ့ဒီမှာမူသားဆိုပြီးတော့နောက်ဆုံးအဲ့ဒီမှာ မီးဟုံဟုံတောက်ပြီးတော့တခါနဲ့မြေကြီးထဲကိုပါသွားတာမြေမျိုးခံရတာဘာပြောလို့ပါလိမ့်မလဲဒါရှေးတုန်းကရှေးတုန်းကအဲ့ဒီမှာမှုသားဆိုတာမကြားဘူးတဲ့အချိန်မှာပထမဦးဆုံးပြောတဲ့ပုဂ္ဂိုလ်ဟာမင်းမျိုးခံရသည်ထိအောင်ဒုက္ခရောက်ခဲ့ရတယ်ဒါကြောင့်မို့အခုလည်းပဲမှုသားပြောတဲ့အတွက်ကြောင့်ဒီမှုသားကျင့်ဆိုရင်ကျင့်စာတွေဆိုခဲ့တဲ့အတွက်ကြောင့်သူတို့မှာညညအချိန်ကာလမှာငရဲမခံရဘူးလားဗျာခွေးနဲ့ကြီးအစာခံရတယ် ဩကုသိုလ်ကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်မို့မဆန်ရပြီဘူးလားဗျာအဲကုသိုလ်ကောင်းမှုတွေပြုခဲ့တဲ့အတွက်ကြောင့်မို့အဲ့ဒီမှာနေအခါကာလကြတော့ဗိမာန်ကြီးနဲ့ဆန်ရတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာလည်းပဲငါးပါးသီလဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေဆိုတော့ငါးပါးသီလကိုခါဝေါ်ပစိုးခဲ့သို့မလုပ်ရမှာလဲခါဝေါ်ပစိုးဝဲတဲ့အခါမှာမြဲအောင်လားမမြဲအောင်လားမမြဲလို့ရှိရင်ခပတ်လေးနဲ့တောင်မပတ်ရပါဘူးလား ဖတ်ရသေးတယ်အဲ့လိုခေါင်းဝတ်ပစုမြဲအောင်ဝတ်တယ်လို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာငါးပါးသီလကိုမမြဲရပြီဘူးလားဗျာမြဲရမယ်ငါးပါးသီလမကြိုးအောင်ပေါ့အောင်ငါးပါးသီလမပြည့်စင်အောင်ထင်ရမယ်ဒါကြောင့်အဲ့ဒီထဲမှာသူတက်တက်ချင်းမှရှောင်ရမယ်မရှောင်ရင်အဲ့ဒီပုဂ္ဂိုလ်ရဲ့မကောင်းကျိုးတွေခံရသို့စားခိုးခြင်းမှရှောင်ရမယ်မရှောင်ရင်အဲ့ဒီပုဂ္ဂိုလ်ကောင်းကျိုးလားမကောင်းကျိုးလားမကောင်းကျိုးတွေခံရမယ်ဟော ကာမိတမိစာစာရမပိုင်ဆိုင်တဲ့ကာမဂုဏ်တွေကိုလည်းမလုပ်ရမလဲရှောင်ကျင်ရမယ်မရှောင်တဲ့ပုဂ္ဂိုလ်ဟာမကောင်းကျိုးလားဆိုးကျိုးလားအေးမကောင်းကျိုးတွေဆိုးကျိုးတွေခံရမယ်ဟောမုတဝါဒမဟုတ်မမှန်တဲ့ဇကားတွေပြောဆိုခြင်းမှလည်းပဲမလုပ်ရမှာလဲရှောင်ကျင်ရမယ်တကယ်လို့မရှောင်ကျင်လို့ရှိရင်ကောင်းကျိုးလားဆိုးကျိုးလားဆိုးကျိုးတွေဟောဒီနေ့၄ပါးပြီးသွားပြီဘယ်နှပါးပြီးသွားပြီလဲ၄ပါးပြီးသွားပြီအဲ့တော့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်ဟာ နံပါတ်1ကဘာတည်မယ်နံပါတ်2ကဘာမြဲရမယ်နံပါတ်3ကဘာစင်ကြယ်ရမယ်အောက်ထေအဲ့ဒီ3ချက်လောက်တော့ဗုဒ္ဓဘာသာဝင်ဟာပြည့်စုံသင့်သလားမပြည့်စုံသင့်ဘူးလားကဲဒါလေးကိုဘုန်းကြီးတို့ယောဂီများဗုဒ္ဓဘာသာဖြစ်တဲ့ပုဂ္ဂိုလ်ပြောတတ်ဖို့လိုတယ်မင်းတို့ဗုဒ္ဓဘာသာတွေကဘာတွေစောင့်ထင်းရတာလဲဆိုရင်ဟမ်ဟာဟမ်ဘာဘာပါလဲ ဘာလို့လို့ညာငါမအားသေးဘူးကွာသွားလိုက်အောင်လေကဲရှိရိပတ်တိနဲ့ပဲပြီးသွားတာဘာမှတိတိကျကျမပြောနိုင်ဘူးတိရိဘာသာဝင်တွေသွားမေးကြည့်ပါလားသူတို့ဘုရားကဘယ်မှာသူတို့ကိုဘယ်လိုခေါ်မှာသူတို့ကိုဘယ်လိုလုပ်ပေးမှာဟောသူတို့ရဲ့သူတို့ဝိညာဉ်လေးကဟောသူတို့ဘုရားကသူတို့ဘုရားနာမှာနေရမှာပြောတတ်တယ်ခင်ဗျားတို့ဘာပြောမလဲအခုကိုယ့်ရဲ့ဘာသာရဲ့အကြောင်းလေးကိုဒါအနည်းဆုံးအခြေခံလေးဟုတ်တယ်မို့လားအဲ့ဒီအခြေခံဖြစ်တဲ့ဘာသာရေးလေးတော့နားလည်ထားဖို့မလိုဘူးလား ဒါအခြေခံလေးနော်နောက်ရက်တွေနောက်ရက်တွေကိုဘုန်းကြီးကနံပါတ်3အနေအချင်းဗုဒ္ဓဘာသာတယောက်မှာအဆင့်ဘယ်နှဆင့်နဲ့လဲ3ဆင့်ရှိတယ်အဲ့ဒီအဆင့်3ဆင့်ကိုခွဲပြီးပြောဦးမယ်ဗုဒ္ဓဘာသာတွေမှာအဆင့်3ဆင့်ရှိတယ်ကိုယ့်မျက်စိနဲ့တရားကြည့်ကိုယ့်ရဲ့မျက်စိအောက်မှာကိုဟောဒီပုဂ္ဂိုလ်ဟာဘယ်အဆင့်တန်းလောက်ကပဲကိုယ့်ဟာကိုခွဲကြည့်လို့ရတယ်ဒီပုဂ္ဂိုလ်ဟာဘယ်အဆင့်တန်းလောက်ရောက်နေပြီဟောဒီပုဂ္ဂိုလ်ကတော့တကယ်အထက်တန်းစားအဆင့်တွေရောက်နေပြီဆိုတာကိုယ့်ဟာကိုခွဲပြီးဆုံးဖြတ်လို့ရနိုင်လိမ့်မယ် ဒါကြောင့်မို့ဗုဒ္ဓဘာသာအဆင့်ဘယ်နှဆင့်ရှိသလဲဆိုတာကိုလည်းဘုန်းကြီးခွဲပြီးတော့ဟောပေးမယ်အခုအခြေခံဗုဒ္ဓဘာသာတရားမှာပြည့်စုံရမယ့်အခြေခံအကျင့်၃မျိုးဘယ်နှမျိုးလဲနံပါတ်၁ကနံပါတ်2ကနံပါတ်3ကအဲ့ဒီ3ပါးပြည့်စုံရင်ဗုဒ္ဓဘာသာမဖြစ်ပေဘူးလားဖြစ်ပြီကဲတာလေးဆိုမယ်ဒီနေ့တရားသိမ့်လိုက်ကြစို့နော်တရဏဂုံတီတရဏ ပြင်စသည်အာဇီတန်ရှင်ပါအာဇီတန်ရှင်ပါဆိုလိုက်ပါဒါကြောင့်ဘုန်းကြီးတို့ယောဂီများဟာအ ਨੇ ဆုံးအောက်ထက်ဗုဒ္ဓဘာသာဝင်တယောက်မှပြည့်စုံရမယ်တရဏဂုံတီးတဲ့ပုဂ္ဂိုလ် ၅ပါးသီလမြဲတဲ့ပုဂ္ဂိုလ်အသက်မွေးမှု စင်ကြယ်တဲ့ပုဂ္ဂိုလ်ဖြစ်အောင်ကြင်ကြံအားထုတ်နေထိုင်ကြပြီလျင်ဟောဒီမဟာတတိပဋ္ဌာဝိပဿနာတရားတွေကိုလည်းပဲဆက်လက်ပြီးတော့ကြင်ကြံပွားများအားထုတ်ခြင်းအပြင်မိမိတို့အလိုရှိရသောဆင်းရဲခံသိငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဏ်ဖူးဉဏ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း အိမာယဆုကြ